ဒီက2022ခုနှစ်နိုမာလ17ရက်တောက်ကြနေ့ညနေပိုင်းသဘောတရားရေအပိုင်း308ညနေပိုင်းသဘောတရားရေအပိုင်းနေနဲ့တုံချခြင်းလာမြတ်ပဋ္ဌာန်ပိုင်း39ကာမပစ္စည်းပိုင်း3ကာမပစ္စည်းကိုဆက်လက်ဘုန်းကြီးတို့လေ့လာကြရအောင်ကာမပစ္စည်းပါဠိတော်လေးလည်းကြည်ထားမယ်နော်ပါဠိတော်လေးနဲ့ကြည်ပြီးတော့ဘုန်းကြီးနည်းနည်းရှင်းပြပါဦး ကမ္မပစ္စည်းမှာဘာဟောထားလဲဆိုဘုရားကကမ္မပစ္စယောတိကုသလကုသလကမ္မံဒါကြောင့်တရားဝိပါကနာခန္ဓာနံဒါကြိုတရားဝိပပြီးတော့ကရတ္တဇရူပနံဒါလည်းအကျိုးတရားကမ္မပစ္စည်းနပစ္စည်းယောဒီလိုလေးခွဲထားနောက်စေတနာ ဒါအကြောင်းတရားစေနာဆိုခဏရပ်နော်ပြီးတော့တံပြုတ်တကနာဓမ္မနာဒါအကျိုးတရားတံသမုဋ္ဌာနာနိစာရူပနာဒါလည်းကျိုးတရားကမ္မပစ္စေနာပစ္စယောအဲတော့ပထမဆုံးကုသလကုသလကမ္မံဒီပါဠိကနာနေခရိကကမ္မကိုပြပါတယ်စေရနာဆိုဒုတိယအကြောင်းက သဟဇာတကမ္မကိုပြတယ်ဒီလို စိတ်ထဲမှာမတထားဖို့လိုပါနာနဂရိယကမ္မဆိုပြုလုပ်တဲ့ခြင်းအတခြားအကျိုးပေးတဲ့ခြင်းအတခြားဒါမျိုးဆိုလိုပါအဲ့ဒီလို ကောက်ချက်ချလိုက်ရင် သူကဘယ်လိုဖြစ်သွားလဲဒီကုသလကုသလကမ္မဆိုတာအတိတ်ကပြုခဲ့တဲ့ကံကုသအကုသကံနေယူရမယ်ဒီလိုမှတ်တာနော်ဘာဖြစ်လို့လဲဆို အတိတ်တုန်းကပြုခဲ့တဲ့ကံတွေကြောင့်မို့ဒီဘက်ဘဝမှာအကျိုးပေးတာဒါကြောင့်ဒီကုသလကုသလကံမှဆိုတာအခုပြုလုပ်နေတဲ့ကံတွေယူအောင်ပေါ့အတိတ်ဘဝဘောပေါင်းများစွာကာလပေါင်းများစွာပေါ့နော်အတိတ်ကပြုလုပ်ခဲ့တဲ့ကုသကံအကုသကံတွေပြုလုပ်မှတ်ထားအတိတ်ကပြုလုပ်ခဲ့တဲ့ကုသကံတွေအကုသကံတွေကြောင့်မို့ဒီဘက်ဘဝမှာပရိသန်နေနေကြတယ်ပရိသန်နေ ဒီတန်နေစိတ်စိတ်တိတ်တွေဖြစ်ကြတယ်ဒါဝိပါခန္ဓာခန္ဓာနာဝိဘက်ဆိုရယ်ပရိသန်နေစိတ်စိတ်တိတ်တွေကိုပြောတာပရိသန်နေစိတ်စိတ်တိတ်နဲ့အတူနောက်ကဘာယုတ်တွေဖြစ်လာဒီကုသကံအကုသကံတွေကြောင့်ဖြစ်လာတဲ့ကမ္မစာယုတ်ပေါ့ဒါပဋ္ဌာန်းမှာじゃကတ္တတာရူပါဏံဆိုဒီလိုဟောတာသူလည်းမှတ်တာနော်ကတ္တတာရူကတ္တတာယုတ်ဆိုတာကမ္မစာယုတ်ပါပဲ အဲ့ဒါမျိုးကွက်ကွက်ပြပြမှတ်ထားဒီတော့ဒီမှာနာနေကရိယာကာမအဖြစ်ပထမဆုံးပြောနေတာကဟုတ်လားနာနေကရိယာကာမပစ္စည်းပေါ့နော်နာနေကရိယာကာမပစ္စည်းဆိုဒီမှာကုသလကုသလကမ္မံဆိုပါလေအတိတ်ကုသကံနဲ့အကုသကံတွေပဲနာနေကရိယာကာမပစ္စည်းတရားဆိုပါလေမင်းအတိတ်ကုသကအကုသကံတရားတွေဒီလိုမှတ်ထားဖို့ ပစ္စုပန်တရားအကျိုးတရားဆိုပါလေပရိတန်ဒီဝိဘက်နာမခန္ဓာကမ္မစာယုတ်တရားတွေပရိတန်ဒီဝိဘက်နာမခန္ဓာပရိတန်ဒီစိတ်စိတ်တိတ်နာမခန္ဓာတွေပရိတန်ဒီဆိုအကျိုးပေါ့ပရိတန်ဒီဆိုဝိဘက်တရားတွေပဲအဲကြောင့်ပရိတန်ဒီဝိဘက်နာမခန္ဓာကမ္မစုတ်တရားကမ္မစာယုတ်တရားတွေဒါလိုပဲအကျဉ်းမှတ်ထားအောင်ပါ ဒီတော့ကမ္မပစ္စည်းကိုပြန်ပြီးရှင်းရင်အာဟုတုကံစေရနာကုတုကံစေရနာအာဟုတုကံစေရနာပေါ့ဗျာအတိတ်ကပြုလုပ်ခဲ့တဲ့ကုတုကံအာဟုတုကံနေပေါ့အာဟုတုကံနေက12မျိုးရှိတာပေါ့အဲအာဟုတုကံစေရနာဆိုတော့အဲ့ဒီစေရနာအာဟုတုကံစေရနာကသူ့ရဲ့ရှင်ဘောရှင်ဘက်ဆိုရင်စေတသိက်တွေဘယ်လောက်စေတသိက် 89ပါးလုံးမှာစေတနာစေတသိက်လေးရှင်းတာပေါ့အဲတော့ဒီတော့ဗေဒမာသဘောရပြောရရင်တော့စိတ်ဖြစ်ရင်ဗာပြန်လဲစေတနာစိတ်ဖြစ်စေတနာပါမှာဖြစ်တာစေတနာပါမျိုးဘယ်စိတ်မှမဖြစ်ဘူးဘာဖြစ်လို့စေနာစေတသိက်လေးစိတ်89ပါးလုံးမှာအတူတူကဖြစ်နေတယ်ရှင်းနေတယ်ဒါကြောင့်မို့ဒီလိုပြောရဒီတော့ မှတ်ထားဖို့ကစိတ်ဖြစ်ရင်စေတနာ ဖြစ်တယ်စေတနာမပါပဲဘယ်စိတ်မှမဖြစ်ဘူးလို့ဒီလိုမှတ်ထားရမှာပဲဒီတော့စေတနာကြိုးပေးတာကဒီစေတနာအကျိုးပေးတာခုကြည်လိုက်ပါကုသိုလ်ကုသိုလ်စေတနာကုသိုလ်ကံအဲအကျိုးပေးတော့ဝိပါကခန္ဓာနာပရိသန်နေအကျိုးပေးတာဒီတော့ဒီစေတနာကြိုးပေးတာပရိသန်နေကြိုးပေးတာလည်းရှိတယ်ပုရိကြိုးပေးတာလည်းရှိတယ် ပရိသန်နေစိတ်ခိုက်တာတွေကိုပရိသန်နေကြိုခေါ်တာပေါ့နော်ပရိသန်နေဆရာနောက်ဘိုင်ဘွန်ဒီပရိသန်နေဝီထီတွေလန့်မျောကြည့်တာပေါ့ဘာတွေကတည်သွားတယ်ဒီဘက်ဘဝမှာဘုန်းကြီးတို့ပရိသန်နေစိတ်ဖြစ်တယ်ဒါပရိသန်နေကြိုပေးတာပရိသန်နေစိတ်လည်းဘာမှမကြောက်ဥပတိပဲပြီးတော့ဘဝနဲ့ပြောင်းမှာအဲပရိသန်နေစိတ်ရဥပခိုက်တာနေပဲပရိသန်နေကရှင်းရှင်းပြောပရိသန်နေစိတ်ခိုက်တာနေပေါ့နော်ဒါလေးပရိသန်နေခါကောနောက် ဥပတိပင်ခဏလေးပါမကြောက်ဟိုဘက်ဘဝင်စိတ်တွေပြောင်းအဲ့ဒီချင်းအစားပြီးတော့မသိမချင်းဒါကိုပုဒ္ဓိကာခေါ်တော့တာအဲ့ဒီလိုရှင်းရှင်းလေးနဲ့နားလည်သဘောပေါက်တာနော်တော်တော်များများကဒီပရိသန္တိခါနဲ့ပုဒ္ဓိကာကိုတုတ်တန်အယူဆရင်းနဲ့ရောသွားတယ်တုတ်တန်နေမှာကြတော့မိဝမ်းနေမှာနေတဲ့မြောက်ကလာပါလို့ပရိသန္တိဒီလိုယူတာဒါဘီလိုမှလိုအဲ့လိုမဟုတ်ပရိသန္တိစိတ်ဖြစ်တဲ့ခိုက်တာနေ ပရိသန်နေစေရဥပခိုက်တန်နေပါပရိသန်နေအခါခေါ်တော့ပရိသန်နေတဲ့ထီကာလနေဟိုမသိမချင်းဒါဗုဒ္ဓကဖြစ်သွားဒါမျိုးမှတ်တာဒီတော့ခုနစေရနာဟာပရိသန်နေကြိုးပေးတာလည်းရှိတယ်ဗုဒ္ဓကြိုးပေးတာလည်းရှိတယ်ဒီအကုသိုလ်စေရနာအကုသိုလ်က12ခုရောစေရနာလည်း12ခုပေါ့ဒါပေမဲ့ဒီအကုသိုလ်ကံစေရနာ12 12ခုလုံးဟာ ပရိသန္တိကြိုးပေးသလားဆိုဒါကြဘုန်းကြီးတို့ကသင်ညိုလေးလာထားတယ်နိသင်ညိုသင်ထားမှဒါတွေကိုရှင်းတဲ့အခါနားလဲတော့သင်ညိုမသင်ဘူးရင်တော့အကုန်လုံးအသက်ဆန်းနေကြဖြစ်တယ်။ကြောင့်ဘိဓမ္မာလေးလာတော့မယ်ဆိုသင်ညိုသင်ဘူးမှနားလဲသဘောပေါက်ဖို့လွယ်တယ်သင်ညိုမသင်ဘူးရင်တော့ဘာတွေပြောနေမှကိုမသိရလို့ဖြစ်တော့တာ။အဲကြောင့်သင်ညိုဘိဓမ္မာကိုနော်မပြင်းအောင်လေးလာတယ်။အဲဒီလိုလေးလာထားမှဒီလိုပဋ္ဌာန်းနေကြတော့ ဖြည်းဖြည်းနဲ့နဲ့နဲလာတော့ဗောဗျာอืมပြီးတော့မှသင်တော့ကသိထားရင်ဒီပဋ္ဌာန်းတို့ယမိုက်တို့စာရီတို့ပြီးတော့မှခုနှစ်ကျမ်းရှိတော့ဒါတွေလေ့လာတဲ့ကမာရိကဓာတုကရာတို့ဒီလိုကျမ်းတွေလေ့လာတဲ့ကလွယ်ကူသွားတယ်ပြီးတော့မှခြေကပြီးတော့မှတာသင်္ကားဆိုဒီပြီးတော့မှတရားတွေကိုအနှစ်ချုပ်ပြီးတော့ရေးသားထားတဲ့ကျမ်းပဲဒီအနှစ်ချုပ်ပြီးတော့မှလေတော့အနည်းဆုံးလေ့လာဖို့ပါမယ် လေ့လာဖို့မှဒီအကျယ်တရားတွေကိုလေ့လာတွေကနာယူရကသဘောပေါက်တယ်အဲ့ဒီထဲမှာဘုန်းကြီးတို့အကုသိုလ်စေတနာအကုသိုလ်ကံ12မျိုးရှိတဲ့အထက်မှာဒီစေတနာလေးကပရိသန္တိကြိုးပေးတဲ့အခါမှာအကုအကုန်လုံးတော့မဟုတ်ဘူးဗျာအကုသိုလ်12ပါးထဲမှာဩရိစာပေါ့ မောဟမှုနှစ်ပါးထဲမှာဝိသိကိစ္စမောဟနဲ့ဥဒိစ္စမောဟရှိတော့ဒီဥဒိစ္စမောဟဥဒိစ္စတာကုစိတ်ပေါ့အဲ့ဒီစိတ်မှာ ရှိတဲ့စေတနာတော့ပရိသန်နေကြိုးမပေးနိုင်ဘူးဗုဒ္ဓကြိုးပဲအဲကြောင့်မို့ပရိသန်နေကြိုးပေးနိုင်တဲ့စေတနာဥဒိစ္စစေတနာကျင်တဲ့စေတနာ7ပါးလို့ဒီလိုမှတ်ထားမှာပေါ့ဗျာအဲ့ဒါမှသာလေဘုန်းကြီးတို့ နားလည်လို့သဘောပေါက်ဖို့လွယ်တော့ဘလို့ဆိုရင်တော့ကံဣဒမာတွေဘာတွေမသိဘူးနည်းနည်းခက်တော့ဒါကြောင့်ဒီကမ္မပစ္စည်းဟာဘုန်းကြီးတို့ပဋ္ဌာန်း20ပြည်၄ပစ္စည်းတွေမှာရထူဆန်းတဲ့ပစ္စည်းတို့အထူးအဲ့မှာကမ္မပစ္စည်းမှာလည်းသာဇာတကမ္မနာနဂတိကကမ္မနှမျိုးရှိ နာနဂတိကကမ္မထူဆန်းတော့ထူဆန်းတဲ့အတွက်ဘုန်းကြီးတို့ဒီမတ်စုလေးပေးတာလို့နာနဂတိကကမ္မဆိုပါလဲဆို အတိတ်ကပြုခဲ့တဲ့ကုသကံစေတနာအကုသကံစေတနာတွေကနေဒီလူတွေနတ်တွေပြမာတွေဒီခန္ဓာတွေဖြစ်ပေါ်စေတယ်ဒါကိုပြောတယ်အဲ့ဒီမဆုလေးကြည့်လိုက်မယ်နော်မဆုလေးမှာအရင်ဘက်ကမဆုလေးကနေအောက်ဆက်ကြည့်မယ်ဒီအရင်ဘက်ကမဆုလေးဒီမဆုလေးပေါ်တင်လိုက်တော့အောက်မှာအပေါ်မှာအပေါ်မှာကမ္မနာ ဟိုဆက်ကြည့်မယ်အဲဒီနားလေးမြတ်ဒီမှာရောက်ပြီဒီမှာဒီသာဇာတာဒီကမ္မပစ္စည်းကနှစ်မျိုးဟောတာကိုသာဇာတာကမ္မနာနကရိယာကမ္မဟမ်နာနကရိယာကမ္မပို့ထုဆန်းတယ်ဘာဖြစ်လို့လဲဆိုနာနကကမ္မအတိတ်ကပြုလုပ်ခဲ့တဲ့ကုသကကုသကစေရနာအဲ့ဒီစေရနာတွေဘုန်းကြီးတို့ဒီ လူဘဝတွေဒုက္ခနာတွေနတ်ဘဝနတ်ခန္ဓာဓမ္မဘဝဓမ္မခန္ဓာအပေခန္ဓာဒါတွေဖြစ်ပေါ်စေတယ်ဒီလိုပြောကြတာဒါကြောင့်ထုဆန်းတယ်လို့ပြောတာအဲတော့ကုကုသလကုသလကမ္မကုသကံအကုသကံအဲတော့နာနေကကမ္မအနေနဲ့မှတ်ထားဖို့ရပါလေကုသကံအတိတ်ကပြုခဲ့တဲ့ကုသကံအကုသကံเนี่ยပစ္စည်းတရားဒီလိုမှတ်ထားမယ်เนาะပြီးတော့ဒီလက်ရှိ ဖြစ်ပေါ်နေတဲ့ခန္ဓာပေါ့လူဆိုလူခန္ဓာပရိသန်နေတည်တဲ့စိတ်လေးနတ်ဆိုနတ်ဗြဟ္မာဆိုဗြဟ္မာပေါ့လို့အဲ့ဒီအဲ့ဒီမရလာတဲ့ခန္ဓာတွေရုပ်တွေအဲ့တော့ပြစ္ဆုတ်ပံကြုတ်တရားပေါ့ဒါတွေကြတော့ဘုန်းကြီးတို့အသေးစိတ်သိချင်ဘာလို့ရမလဲဆိုခုနကဗိဓမ္မတာသင်္ဃာအသိဉာဏ်ကြံကိုပြန်ပြီးတော့ကြည်ကြပြန်နော်အဲ့ဒီလိုကြည်မှာပဲနားလေလို့နော်ဒီမှာတော့အဲ့တော့ တချို့အရာကို you must you ထုတ်မတောင်းနော်ဒါလေးပေါ်နေနေတင်လိုက် must you ထုတ်မတောင်းဘာလို့လဲဆိုတော့အသိညုံမှာတင်ငယ်ပြီးသားတွေဖြစ်နေတဲ့အတွက်အဲ့ဒီမှာဒီထဲမှာတော့ကြော်ပြီးထုတ်တာပေါ့လောကုတ္တကုသလောကုတ္တကုသကံဆိုပြီးတော့အကုသကံ12ပါးထဲမှာ ဩဒိဇာစေနာပရိသန်နေကြိုးမပေးဘူးဆိုတော့ပရိသန်နေကြိုးပေးနိုင်တာကဒါသိညိုတိုင်ပြန်ပြောတာနော်အကုသူကံစေတနာ7ခုရှိတော့ဗောဗျာအဲဒီစေတနာကြိုးတွေကြောင့်ဝိပါကနာခန္ဓာနံဒီဝိဘက်ခန္ဓာတွေပရိသန်နေခန္ဓာတွေဝိဘက်ပရိသန်နေခန္ဓာတွေဟုတ်လားကြိုးပေးတယ်ဆိုတော့အဲ့မှာကြည့်လိုက်ဝိဘက်စိတ်ကလည်း36ပါးရှိတော့ဒါကခုနက အာဟုတိဒီပိုင်းလေးမှာ ကုသကအကုသကံနဲ့အခုကအာဟုတကံစေရနာကိုပြောတာဒီပရိသန်နေကြိုးပေးတာကြတော့ဩရိဇစေနာကျင်နာအာဟုတကံစေရနာ7ခုဝိပါကနာခန္ဓာဝိပတ်တရားလည်းအများကြီးလေသူ့ဝိပတ်နဲ့သူ့ကြိုးနဲ့သူ့အာဟုတကံနဲ့သူ့အကျိုးနဲ့ဒီလိုသွားမှာအာဟုတကံလုံးအာဟုတကံဝိပတ်အကျိုးတွေရမယ်ကုသကံလုံးကုသဝိပတ်အကျိုးတွေရမှာဒီလိုကွယ်ကွယ်ပြားပြားမှတ်ထားဖို့ အဲတော့ဝိဘက်က36ခုရှိစိတ်အဲ့ဒီတော့အဲ့ဒီတဲမှာဒီကအကုသိုလ်စေတနာကြောင့်အကုသိုလ်ကြိုးပေးမယ်ဆိုအဲ့ဒီမှာအကုသိုလ်ဝိဘက်စိတ်အဲ့ဒီစိတ်ထဲမှာအကုသိုလ်ဝိဘက်စိတ်9ခုရှိတယ်အဲ့ဒါပဲအဲ့ဒီအကုသိုလ်အကုသိုလ်ကံနေပြုလုပ်ထားမယ်သူအဲ့ဒီအကျိုးပေးပဲဆိုအဲ့ဒီအကုသိုလ်ဝိဘက်စိတ်9ခုနဲ့နော်ပရိသန်နေနေကြပရိသန်နေကြိုးရမယ်အဲ့ဒီမှာ ဒီစိတ်ဖြစ်လာရင်နောက်တစ်လောက်ကစိတ်ခုနှစ်ခုမှာစေတသိက်ကလည်းဖြစ်ရတော့ဗောနော်လူနဲ့တူစေတသိက်သဘာစိရတာနဲ့ခုနှလုံးပါတော့ဗောနော်ဒါမျိုးပေါ့အဲ့ဒီပရိသတ်နေနေတယ်ဒီလိုပြောတာဒါကပရိသတ်နေခံပေါ့ဗုဒ္ဓခါကြတော့မကောင်းတာတွေမြင်မယ်မကောင်းတာတွေကြားမယ်မကောင်းတာတွေစားမယ်မကောင်းတာတွေနာမည်တွေးထိမယ်ဒါတွေအကုသလဝိပ္ပချိုးတွေပဲလေးပုံသားတွေဆိုရင်တော့ဘုန်းကြီးတို့ နေတဲ့တိရိစ္ဆာန်ပြိတ္တာသူတွေကဘယ်ဘုံလေးဘုံသားတွေကြောင့်ပရိသန်နေစရာပရိသန်နေခုနအာဟုတုကနေပြုထားမယ်ဆိုသူတို့ကြောင့်အာဟုတလဝိပဲဥပ္ပခတာဟုတန်နေရဏဒီစိတ်လေးနဲ့ပရိသန်နေနေတယ်ဒီလိုမှတ်ထားပါဗျာနောက်ကတစ်ခါယုတ်တိနော်ကတ္တတာစာရူပနံဒီပါလားယုတ်တွေကလည်းတစ်ခါသူပရိသန်နေစိတ်တည်ရနေနေပြန်နေဘုန်းကြီးတို့ဒီမှာကြည့်လိုက်မယ်ဒီပရိသန်နေစိတ်တည်ရနေနေပြန်နေ ုန်းကြီးတို့အရင်တုန်းကလူဘဝအနေနဲ့ပြောခဲ့တာဟုတ်လူအရင်ဘဝသေးဒီဘဝလူဖြစ်လာပြီလူရဲ့ပရိသန်နေစိတ်အဲ့ဒီစိတ်နဲ့အတူပါပဲကာမဇာယုတ်တွေပရိသန်နေစေဥပခိုက်တာကာမဇာယုတ်တွေဖြစ်တယ်လူဆိုလူကာမဇာယုတ်ပေါ့ဒိဋ္ဌံကြဒိဋ္ဌံကာမဇာယုတ်နော်အဲ့တော့ပရိသန်နေပရိသန်နေစေဥပခိုက်တာမှာဖြစ်တာကိုပရိသန်နေကာမဇာယုတ်လို့ခေါ်တယ်ပရိသန်တွေရဲ့ထီကာလနောက်မသိမချင်းဖြစ်တဲ့ယုတ်တွေကိုပုဒ္ဓိကာမဇာယုတ်ဒီတော့ကတ္တတာရူပနာက ပရိသန္တိကမ္မဇာယုတ်ပါတယ်ဗုဒ္ဓကမ္မဇာယုတ်ပါတယ်ကမ္မဇာယုတ်အဲ့လိုခွဲလာတယ်ထမ်းမှလို့မှတ်တာဒီကမ္မဇာယုတ်တရားဘယ်လိုဖြစ်လဲဆိုတော့သင်ညုံမှာမိလာတာခဏခဏသမုဋ္ဌာမေတိခဏတိုင်းခဏတိုင်းနော်စိတ်တခဏကတိုင်းစိတ်တခဏတိုင်းပရိသန္တိတည်ခြင်းအားနေစေမသိမချင်းခဏတိုင်းခဏတိုင်းဒီစိတ်တိုင်းစိတ်တိုင်းပါဗောဗျာစိတ်တခဏခဏခဏတိုင်းမှာမသိမချင်းဒါတွေကဖြစ်နေတယ်ပေါ့ဒါလိုမှတ်ထားအဲ့တော့ဗုဒ္ဓခါရောက်သွားတယ် အဲ့ဒါပရိသဏိခိုက်ခိုက်တာမှာပရိသဏိကမ္မဇာယောပရိသဏိစေယပရိသဏိစေယဥပခိုက်တာပရိသဏိကမ္မဇာယောပရိသဏိရဲ့ထီကာလဇာယေပရိသဏိပုဒ္ဓိကမ္မဇာယောဖြစ်သွားအဲ့ဒီချိန်နောက်ပိုင်းမှာဘာယုတ်တွေလည်းဖြစ်သေးလဲဆိုဥရဇာယုတ်တွေပထမဝင်ရောက်တာရှေ့ဇာယုတ်တွေဖြစ်မယ်နောက်မိဝမ်းရဲ့စာတွေချိတ်ဆက်မိသွားပြီနော်ပေါင်းဆက်မိသွားပြီဆိုရင်အဲ့ဒီအာရဇာယုတ်တွေအဲ့ဒီယုတ်တွေကခဏတိုင်းခဏတိုင်းဆက်ဆက်ဖြစ်နေ ဒီတော့ပြောချင်တာကအတိတ်အကုသကံစေရနာကကိုဒီအကုသဝိပပရိသန်ကိုလည်းဖြစ်စေတယ်ပြီးတော့ကမ္မဇာယုတ်ကိုလည်းဖြစ်စေတယ်ဒီလိုမှတ်ထားမှာဗျပရိသန်ဒီကမ္မဇာယုတ်လည်းဖြစ်စေတယ်ဗုဒ္ဓကမ္မဇာယုတ်လည်းဖြစ်စေတယ်ကမ္မဇာယုတ်ဆိုတာဒီမှာကျတော့နှမျိုးပေါ့နော်ကုသကံကြောင့်ဖြစ်တဲ့ကမ္မဇာယုတ်ကတစ်မျိုးအကုသကံကြောင့်ဖြစ်တဲ့ကမ္မဇာယုတ်တစ်မျိုးဒီလို တမျိုးတမျိုးစီမှတ်ထားပြီးတော့တချို့ကတော့ပြောမှာပေါ့ဗျာအင်းရုပ်ခန္ဓာချင်းအတူတူပါပဲဆိုဒီလိုပဲပြောတယ်အဲတိရိစ္ဆာန်ခန္ဓာကိုယ်နဲ့လူခန္ဓာကိုယ်အဲတိရိစ္ဆာန်ခန္ဓာကိုယ်မှာလည်းကာမဇာယုတ်ပါတယ်လူဖြစ်ရင်လည်းလူခန္ဓာကိုယ်မှာကာမဇာယုတ်ပါတယ်ပေါ့အဲလိုကာမဇာယုတ်ချင်းတူပေမဲ့လို့ရုပ်ခန္ဓာချင်းတူပေမဲ့လို့ဘုန်းကြီးတို့နားလည်ထားဖို့ရကတိရိစ္ဆာန်မှာကြတော့အတိတ်အကုသကံကြောင့်ဒီရုပ်တွေဖြစ်လာ ဘုန်းကြီးတို့လူတွေမှာကြတော့ကုသိုလ်ကံကြောင့်ဒီကံမစားရုပ်တွေဖြစ်နေအဲတော့အကြောင်းကံချင်းကွဲပါလေကွဲခြင်းကွဲတဲ့အတွက်ကံမစားရုပ်ချင်းမတူဘူးလူနဲ့နတ်နဲ့မတူဘူးဇမားနဲ့နတ်နဲ့မတူဘူးဒီလိုပေါ့ကွဲရသွားတော့ကုသိုလ်ကံတွေမြင့်မြင့်သလိုကွဲရသွားတာပဲနော်စေတစာယုတ်ကြည်ပေါ့နော်စေတစာယုတ်မှာ လူတွေမှာလည်းကုသိုလ်ကြောင့်မို့စေတစာယုတ်ဖြစ်ဖြစ်တယ်သူတို့မှာလည်းကုသိုလ်ကြောင့်မို့စေတစာယုတ်ဒီဆန်တွေမှာရကြကုသိုလ်ပြုခွင့်အင်တန်နေတယ်စေတစာယုတ်သူတို့တဏ္ဍမှာဖြစ်တာပဲကုသိုလ်ကြောင့်ဖြစ်တဲ့စေတစာယုတ်အကုသိုလ်ကြောင့်ဖြစ်တဲ့စေတစာယုတ်ကုသိုလ်ပြုခွင့်နေတဲ့တွေ့တိရစ္ဆာန်များမှာကြတော့ကုသိုလ်စေတစာမျိုးဖြစ်ဖို့အင်တန်နေပါနော်အကုသိုလ်စေတစာယုတ်တွေဖြစ်တာများတယ်အနည်းနဲ့ပါးပါးတော့ရှိနိုင်တာပေါ့နော်ဘုရားနဲ့တွေ့တယ် ရဟနာရှင်များတွေနဲ့တွေ့တယ်သူတော်ကောင်းတွေနဲ့တွေ့တယ်ဘုရားတရားကြီးညိုလို့လိမ္မာတတ်သိတဲ့တိရိစ္ဆာန်လေးတွေရှိပါတယ်နော်တချို့လိမ္မာတတ်တဲ့တိရိစ္ဆာန်လေးကိုသားသမီးလေးကိုမေတ္တာထားတာဒီလိုကုသိုလ်စေမျိုးဖြစ်တာရှိလို့ရှိရင်နည်းတယ်ပေါ့နော်အဲဒါကြောင့်မို့တိရိစ္ဆာန်ဘဝရောက်သွားရင်တော့အထက်လမ်းအထက်ကိုပြန်တက်ဖို့လမ်းမရှိတော့ပဲနော်ဘာဖြစ်လို့လဲဆိုတိရိစ္ဆာန်ဘဝမှာ ကုသိုလ်ဖြစ်ခွင့်နေပါလို့။ဘာဖြစ်လို့လဲဆိုတချို့ဒိဋ္ဌိဆောင်ပုံပေါ်မှာကြည်လိုက်ပေါ့။သူများအသက်တွေတပ်ဖြတ်စားတော့နေတာဘယ်လိုမှသူကကောင်းတဲ့ပုံမှာရောက်ဖို့မလွယ်ဘူး။နော်ကြီးနိုင်ငယ်ညင်းနေဒီလိုသွားတာကိုကိုယ်လည်းကိုယ်နိုင်တဲ့ကောင်စပြလဲကိုယ်လည်းနိုင်တဲ့ကောင်စပြလဲဟိုဒီလိုနဲ့ပဲဒေါသတွေအာကာရနဲ့သိအဲ့ရနေငရဲပုံပေါ်ရောက်အဲ့လိုနဲ့အပယ်လန်းကလုတ်ဖို့ခဲရင်တော့ဒီလိုမှတ်တာ။ဒီတော့ဒီ ကုသလကုသလဒါအကုသကံဒီလောက်ပဲထားမယ်ဟော ကုသကံသွားကြအောင်ဒီကုသကံလည်းကာမောဒရကုသကံရှိတယ်ရူပကုသကံရှိတယ်အာရူပကုသကံရှိတယ်လောကုရကုသကံရှိတယ်၄မျိုးရှိတယ်နော်၄မျိုးရှိတယ်လို့မျိုးမှတ်ထားအဲ့ဒီ၄မျိုးထဲမှာ ကာမကုသိုလ်စိတ်မာကုသိုလ်စိတ်ပေါ့ဗျာကာမကုသိုလ်စိတ်ရှခုစေတနာပေါ့ဒီကုသလံယမာကုသိုလ် ကာမဝတ္တကုသိုလ်စေနာယူမယ်ဆိုရင်အကျိုးတရားအရာဘာယူမလဲဆိုတော့အဟိကုသလဝိဘက်မာဝိဘက်ပေါ့မာဝိဘက်အဟိကုသလဝိဘက်နော်ကုသိုလ်အဟိစိတ်ထဲမှာကုသိုလ်ကုသလဝိဘက်ရှိတာအကုသလဝိဘက်ရှိတယ်နော်ရှေ့ကကုသိုလ်ကံနေလောက်ထားတဲ့အတွက်နောက်ကအကျိုးကြတော့ပရိသန်နေတဲ့ကမာဝိဘက်နဲ့နေတယ်ပြီးတော့ကအဟိကုသလဝိဘက်ဒါမျိုးတွေနဲ့ဒီဒီဟာမျိုးတွေရတယ်ပေါ့ဗျာပိစုံပံဘက်ကြတော့ ပိစုပန်ပိစုပန်အကျိုးတရားပဲအနေနဲ့အဲ့လိုမှတ်ထားဒီတော့အဲ့ဒီနာမခန္ဓာတွေရမယ်အဲ့ဒီအဟိတ်ထဲမှာကုသလဝိဘကပါတဲ့အတွက်ကုသကံကြောင့်ဘုန်းကြီးတို့ကောင်းတာမြင်တာကောင်းတာတွေကြားတာကောင်းတာတွေကောင်းတဲ့နှံ့နေရတာကောင်းတဲ့တွေ့ထိသုံးဆောင်နေသုံးဆောင်ရတာဒါပါလေအတိတ်ကကာမသလကုသကံရဲ့အကျိုးတရားပဲနော်ဗုဒ္ဓခါမှာလည်းခံစားရတာပဲအဲ့ဒါပါလေ အတိတ်ကုသိုလ်ကံနဲ့ကမ္မတတ္တိအနေနဲ့ကျေစုပြုတာအကျိုးပေးတာလို့ဒီလိုမှတ်ထားပါဗျာဒီတော့ဝိပါကနာခန္ဓာနံဆိုတာကပရိသန္တိခိုက်တာမှာကာမတုကတိပရိသန္တိနော်ကောင်းတဲ့ပရိသန္တိကိုခုပဲရတာပေါ့ဗျာဒီလိုမှတ်ထားကိုရိခါကြတော့ခုနကဒီပရိသန္တိနဲ့ခွဲတဲ့ခါကြဒီပရိသန္တိစိတ်ဆိုရင်တော့ကာမတုတိပရိသန္တိနဲ့ခုနအဟိ ကုသလဝိဘက်ဥပ္ပခါပေါ့ဒါနဲ့ကိုကိုပဲရဗုဒ္ဓိကဖွဲ့လိုက်တော့16မျိုးရမှာအဲကုသလဝိဘက်မာဝိဘက်ပေါ့ဒါမျိုးရတယ်ပေါ့ဒါမျိုးမှတ်ထားမှာပေါ့အဲဒါကအဲ့ဒီထဲမှာထပ်ခွဲတာကကုသိုလ်တွေပဲမှာလဲဒီဥက္ကဋ္ဌဥက္ကလို့ဒီဥက္ကဋ္ဌကုသိုလ်နော်ပရိသန္တိဒီဥက္ကဋ္ဌကုသိုလ်ကဒီဟိပရိသန္တိဂျိုးပေးတာလေဗိဓမာသင်္ကူကမှာဗိဓမာအတိုင်းမှာဘုန်းကြီးပြောနေကိုကဒီဟိ ဉာဏ်ပါတဲ့ကုသိုလ်ခုနကာမောဒရာကုသိုလ်၈ခုမှလည်းဉာဏ်ပါတဲ့ကုသိုလ်ဉာဏ်မပါတဲ့ကုသိုလ်ဉာဏ်ပါတဲ့ကုသိုလ်တိဟိတ်တော့ခေါ်တော့ဉာဏ်မပါတဲ့ပုဂ္ဂိုလ်ကုသိုလ်ဒွိဟိတ်ပေါ့ဒီတိဟိတ်မှာလည်းဩက္ကဋဩမကဆိုတခါထပ်ခွဲတယ်ဩက္ကဋဆိုတာကရှင်းနောက်ဒီကုသိုလ်ပြုလို့ခါမှာကုသိုလ်တွေခြံရံပြီးတော့လောဘဒေါသအလောဘအဒေါသအမောဟကုသိုလ်တွေခြံရံပြီးပြုတာ ကုသိုလ်စိတ်တွေခြံရမိပြုလို့ရှိရင်ဒီဥက္ကဋ္ဌပေါ့ဟောကုသိုလ်တော့လုပ်နေတာပဲညာတော့ပါတယ်အလောဒေါသတွေလောဘတွေမောဟတွေခြံရံပြီးတော့ဝိုင်းဝန်းပြီးတော့ပါဝင်ပြီးတော့ပြုမယ်ဆိုရင်ဒါကြတော့ဒီဩမကဖြစ်သွားတော့ဗောဗျာဟုတ်လားဒီဥက္ကဋ္ဌကုသိုလ်ကဒီကျိုးပရိသန်နေပေးတာဗောဗျာအဲတော့ဒွေဥက္ကဋ္ဌတော့ဒွေပရိသန်နေကျိုးပေးတယ်ဒါမျိုးမှတ်ထား အဲအကုသိုလ်ကနေခြံရလာပြီဆိုရင်တော့မကောင်းကျိုးတွေပို့တော့အဲ့ဒီမှာတော့ဉာဏ်လည်းမပါဘူးအကုသိုလ်တွေခြံရတဲ့အကုသိုလ်မျိုးကြရင်တော့မွေကလေးကအင်္ဂါချုံချက်တွေနဲ့ဖြစ်လာတော့လူဖြစ်တာဖြစ်ပေမဲ့လို့လည်းလူညံ့တော့ညံ့နေသူပဲဖြစ်တော့ဒါကအတိတ်ကာမဝတ္တကုသကံဂါကမ္မပစ္စယတတ္တိဖြင့်အကျိုးပေးတယ်ဒီလိုမှတ်ထားပါတော့ဒီတော့ပြောချင်တာက ဟိုခန္ဓာချင်းတူပေမဲ့လို့ကာမောဒရဒီမှာကုသလံဆိုတဲ့နေရာမှာကာမောဒရကုသကံယူမယ်အကျိုးတရားကြတော့အေကုသလဝိပဲမာဝိပဲပေါ့ဒါတွေယူနော်ပရိသန္တိယောကတော့ကာမဇာပရိသန္တိကာမဇာယောပုတိကာမဇာယောဒီလိုတွေယူနိုင်ပါလေပြီးဒီမှာပါဠိတော်မှာလည်းပါလဲဆိုတော့ကတ္တတာဇာတုပါဏံ ဒီလိုလေးဟောထားတာပဋ္ဌာန်းပါနေဒါပါလဲကမ္မဇာယုတ်ပါပဲအဲ့တော့ရှုံခန္ဓာဖွဲ့ရရင်ယောဂယူဘက်ခန္ဓာပေါ့ဗျာဉာဏ်နဲ့စိတ်စေတသိက်ဉာဏ်ခန္ဓာ၄ပါးပေါ့အဲ့တော့ခန္ဓာ၅ပါးဖြစ်ချင်းတူပေမဲ့လို့အဘယ်ခန္ဓာနဲ့လူနာခန္ဓာမတူဘူးပေါ့ဗျာအဘယ်ဘုံမှာဖြစ်တဲ့ခန္ဓာကိုယ်တွေကပါလဲအကုသိုလ်ကံကြောင့်ဖြစ်တဲ့ခန္ဓာ၅ပါးလို့မှတ်ထားမယ်လူနာခန္ဓာတွေကြတော့ ဘာကြောင့်ဖြစ်လဲဆိုရင်ကုသကံကာမဝဒကုသကံကြောင့်ဖြစ်တယ်ဒီလိုလေးမှတ်ထားဖို့ဒါမှကာမဝဒကုသကံဒီလောက်နဲ့ထားမယ်နော်ပြီးတော့ရူပဝဒကုသကံအဲ့ဒီသွားကြောင်းကုသလံယရူပဝဒကုသကံယူမယ်ဆိုရင် နောက်ကဝိပါကနာခဏခန္ဓာနာကြတော့သူကရူပဝိပက်နာမခန္ဓာယူရတာပေါ့ဗျာစိတ်စေတဲ့ရူပဝိရစိတ်စေတဲ့ဒါယူရတာပေါ့ အဲ့ဒီမှာလဲယောဂသူတို့လဲဒီပရိသန္တိစိတ်ဖြစ်တာနဲ့ပြိုင်နေပရိသန္တိကမ္မဇာယောပုရိကမ္မဇာယောဒါရီပရိသန္တိခိုက်တာပရိသန္တိကမ္မဇာယောပေါ့နောက်ထီကာလနေမသိမချင်းပုရိကမ္မဇာယောတွေဖြစ်တာအဲ့တော့ရူပ16ရူပက16ပုံရှိတာကိုအဲ့ဒီ16ပုံထဲမှာအတဉ္ဇတပုံကပါနေတယ်တဉ္ဇတပုံရောက်တဲ့ပုဂ္ဂိုလ်ကလည်းတမန်ဆံကရောက်တာမဟုတ်ဘူးသူကလည်း ပြစ္ဆမဇာရူပါဒရာကုသိုလ်ပြင်ပစာပြစ္ဆမဇာရောက်ပွားများအထုတ်အနန္တရားတွေညီငွယ်ဆက်ဆုပ်မှုတွေရှုတဲ့အခါကျတော့အတ္တညတဘောင်ရောက်သွားပေါ့ရုပ်တရား ရုပ်ရည်ရှိတယ်ပေါ့အဲဒီအတ္တညတဘောင်ကကံမစားရုပ်ကိုခွန်ကြီးတို့ပဋ္ဌာန်းမှာじゃတိတံတုံထားတယ်အတ္တညတကံမစားရုပ်ဒီလိုတိတံတုံထားပါတဉ္ဇတဘုံကတော့ခွန်ကြီးတို့ရုပ်ရည်တက်တက်ဖြစ်တာပေါ့ ဘုံလို့ထည့်ထားပါတယ်နော်ဘုံသင်ညရုပ်ပြီးတတ်တတ်ရှိတဲ့ဘုံလို့တတ်တော်ဒီလိုထည့်ထားပါသင်ညသင်ညတဘုံကပြမကြီးဟာဟုတ်လားဒီအိမ်ရို့ကြောက်တော်ဒီလိုယုံမျိုးတော့မဟုတ်ဘူးဗျာကမ္မဇာယုတ်ရှိတယ်နန္တရားမိတဲ့သင်ညတပြမမှန်ပါရူပကုသကံရူပဝဒကုသကံစွန့်ကြောင်းဖို့အသင်ညတကမ္မဇာယုတ်တွေတည်တံ့ရှိတယ်ဟိုဒီတခြားနတ်ပြမလို့ရုပ်ပုံစံတော့တူတူပါပဲ သူကတော့ရုပ်ရည်တတ်တတ်ရှိတဲ့ပုံဖြစ်နေလို့အဲတော့ပရိသန္တိမှာ ဖြစ်တဲ့ရုပ်ကမ္မဇာယုတ်ပရိသန္တိကမ္မဇာယုတ်ဘုရိကမ္မဖြစ်တဲ့ဘုရိကမ္မဇာယုတ်သူတို့မှာတော့ခွဲခြားဖို့မလိုတော့ဘူးလေသူတို့မှာတော့ရုပ်ရည်ရှိနေတော့နောက်ကစိတ်ကမ္မဖြစ်တော့ပဲဒီရုပ်ပဲရှိတော့အဲတော့ဉာဏ်နဲ့တင်ညတမှဉာဏ်နဲ့ရူပပရမဇံဘုံတို့ ဒုတိယဇံဘုံတတိယဇံဘုံသုတ္တဇံဘုံဒီဘုံမှာရှိတဲ့ပြမာတွေကတော့ယုံနဲ့နာနဲ့နှစ်ပါးရှိတဲ့အတွက်ပရိသဏိကမ္မဇာယောဂတစ်မျိုးပုရိကမ္မဇာယောဂတစ်မျိုးဒီလိုနှမျိုးခွဲခြားပြီးဘုရားဟောပါတယ်ဒီလိုလည်းမှတ်ထားပါနော်နောက်တစ်ခုကတော့အရူပဝဒရာကုသိုလ်ဒီကုသိုလ်ကံကိုအရူပဝဒရာကုသိုလ်ကံယူမယ်ဟုတ်လားဇန်တရားတွေအထုတ်တယ်အရူပဇန်တွေရအောင်သူအရူပကုသိုလ်ကံတွေဖြစ်တော့ဘုံနော် အဲအဲ့ဒီအရူပကုသိုလ်ကံတွေကြောင့်ဒီအရူပဇံတရားတွေနဲ့သိသွားမယ်ဆိုရင်နောက်ကဝိပါကနာခန္ဓာနဲ့ပြရောက်သွားမယ်အရူပ၄ပုံရောက်သွားမယ်ပေါ့အရူပ၄ပုံမှာရှိတဲ့အရူပဝိပက်စိတ်စိတ်တိတ်တာတွေဖြစ်မှာပေါ့ဟာအဲ့ဒီကြတော့သူကအရူပဘုံမှာကြတော့သူကယောဂမဖြစ်တော့ဘူးလေယောဂတွေကမဖြစ်တော့သူကကရတရူပနာလို့လို့လို့မရတော့နော်အဲ့ဒါအဲ့ဒီချက်မှာအရူပဘုံအတွက်ကြတော့ဒီ ဒီရုပ်ကိုထည့်ပြီးတော့မဟုတ်ဘူးလေဒီလိုလဲမှတ်တာနော်သူ့နေရာနဲ့ဟုတ်အသေးမှတ်ထားလို့မရဘူးအဲ့လိုသူကနဲ့သူကိုယ်ပဲပြမှတ်စေခြင်းလို့ကိုကစပိုင်းပြီးပြောအဲနောက်လောကုတ္တကုသကံဒီတော့မှတ်စုတွေပေးတာနော်ခုနကမှတ်စုတွေပြန်ကြည့်မယ်မှတ်စုမှာ လောကုတ္တကုသကံဆိုခုနကနာနေကိရိယသာဇာတာနဲ့နာနေကံကထူခြားကြပြီးဒီမှာလောကုတ္တကုသအဲ့ဒါဒါလေးထူတာလေးပဲဘုံညာဒီမှာ ထုတ်ပြတာဒီတော့မေးစရာရှိတာဒီကုသကကုသကမှာလောကုရကုသကနာနကကကာမပစ္စည်းအနေနဲ့ယူရမလားဒါလေးမေးချင်တာပါမေးဖြေလိုက်ပါအဲတော့ကာမပစ္စည်းကအတိတ်အကုသကုသကံတော့အကုသကံကြောင့်လူခန္ဓာနာခမြမကံတရိခန္ဓာဒီလိုစသည်ဖြစ်ပေါ်လာပြုလုပ်တဲ့ကံတရားပေါ့လောကုရကုသကံကြတော့ ခန္ဓာမဖြစ်ဘဲနဲ့နိဗ္ဗာန်ရောက်ကျေစုပြုခြင်းသို့သောလောကုတ္တရာမဲ့ရပြန်ဖို့တခါတည်းဆိုမက်ကဝတ္ထုလှမ်းကြည့်လိုက်နော်မဲ့ရပြီးဖို့ရမက်ကအကြောင်းဖို့ကအကျိုးပဲဒါကြောင့်မို့လောကုတ္တရာကုသကံမှာလည်းဒီထဲမှာနာနေကကမ္မပစ္စည်းနေနေရနိုင်တယ်ဒါကိုပြောတာနော်ဘဝချပြီးအတိတ်မဟုတ်ပေမဲ့လို့ဒီဒီဘက်ဘဝမှာပဲသူကဒီများသောအားဖြင့်ဒီမှာပြောနေတာက ဒီကုသိုလ်ကအတိတ်ဆိုတာမျိုးပြောတာအတိတ်ဆိုတာအတိတ်ဘဝကိုလည်းယူလို့ရတယ်ဒီပြီးခဲ့တာကိုလည်းအတိတ်လို့သုံးတယ်ဒါလေးမှတ်ထားဖို့ပါနော်လောကဓာတ်မဲ့ဖို့ကြဟိုအတိတ်ဘဝပါခဲ့တယ်မဲ့ဖို့မဟုတ်ဘူးနော်တိတ်ဘဝကံမဟုတ်ဘူးဒီဘက်ဘဝမှာပဲနော်ဒီဘက်ဘဝမှာမက်ကရင်ဖြစ်တဲ့အတွက်ဒါအရင်ဖြစ်တာအတိတ်ပေါ့ဗျာဖို့ကနောက်မှဖြစ်တယ်မဲ့ရပြီးရင်ဗာပြည့်လဲဖို့တခါတည်းတန်းရတော့အဲ့ဒါကြည်လိုက် မက်ကဝတီကြည်လိုက် ကြောင့်မေကုသိုလ်ကအစဥ်ဆိုပြီးအတိတ်ဖြစ်တယ်ဘဝနောက်မှာဖြစ်တယ်ဓမ္မဘဝချပြီးဖြစ်တဲ့အတိတ်မဟုတ်တော့လေပုရိသေဘဝမှာအရိယဘဝဒိဋ္ဌဓမ္မဘဝဒိဋ္ဌဓမ္မအကျိုးအနေနဲ့ပြောင်းလဲမက်စေတာကာမတတ္တိပဲဖြစ်တယ်နော်ဒီပစ္စုပန်ဘဝမှာပဲဒီပုရိသေဘဝနဲ့အရိယဘဝကိုပြောင်းပေးလိုက်တာပဲပုရိသေဘဝအတိတ်ပဲလေအရိယဘဝကြတော့ဒါပစ္စုပန်ဖြစ်သွားတယ် ဒါမျိုးပေါ့အိဋ္ဌဝါနေဒီလိုဘဝပြောင်းပေးလိုက်တဲ့ဒါကမ္မတတ္တိအနေနဲ့ကျေစုပြုတယ်တနည်းအားဖြင့်ပြောရင်အဲ့ဒီချိန်ကဘဝပြောင်းနေတစ်မျိုးပဲနော်အသက်ထင်ရှားရှိရတဲ့ပြောင်းသွားနော်တိတိတာတာကြီးပြောင်းသွားဘုရားရှင်ဘွားနဲ့အရိယဘွားပြောင်းသွားသောတာပန်ဘွားနဲ့တရားကံပြောင်းသွားမယ်သောတာပတိမက္ကနဲ့သောတာပတိဖို့တရားကံမက္ကနဲ့ဒါရင်ဖို့နာရင်မက္ကနဲ့နာရင်ဖို့ရတ္တမက္ကရတ္တဖို့ဒီဒီဘဝကိုချက်ချင်းပြောင်းဖြစ်လိုက်တာ တော့ဘောကပြောင်းနေတစ်မျိုးပေါ့နော်တော်တော်များများဘုန်းကြီးတို့ကဘောကပြောင်းနေဆိုတာသိပြီးမှပြောင်းတယ်ဒီတော့မဟုတ်ဘူးအရိယာများကြတော့ဟုတ်လားတခါတည်းမသိဘဲနဲ့ဘောကပြောင်းသွားတယ်အဲ့လိုမျိုးလေးနားလဲစေချင်တော့ဒီဟာတွေကြနဲ့ခက်ခဲနေနေတာပေါ့ဒါမျိုးလေးတွေနားလဲဖို့နော်နောက်တစ်ခုတကဆက်ကြည့်မယ်နော်အဲ့တော့ဒီဘောမှာဒါနပြုလုပ်တဲ့အချိန်မှာဖြစ်လာတဲ့စေတနာသီလ ဆောက်တည်တဲ့အချိန်မှာဖြစ်တဲ့စေတနာနော်ဒီလိုအခုဘဝလောက်လိုက်ကြတယ်တရားအားထုတ်တဲ့စေတနာခုဘဝလောက်လိုက်ကြတယ်နော်ဒီကုသကံလေးတွေကဘောဝဘောင်းများစွာချပြီးအကျိုးပေးခြင်းပေးတာပေါ့နော်အတိတ်ကုသကံအကုသကံတွေကဒီကုသကံအကုသကံဆိုတဲ့နာနဲ့ခရိကပစ္စည်းကာမပစ္စည်းတရားတွေကဘောဝသိမ်းပေါင်းများစွာတန်ပေါင်းများစွာချပြီးတော့ အကျိုးပေးတာဒါအပရာပရိယဝေဒနီယကံနဲ့အကျိုးပေးပါတယ်ပရာပရိယဝေဒနီယကံဆိုတာကဘဝပေါင်းများစွာဖြစ်ခဲ့တဲ့အားတွေနော်အင်းဒိဋ္ဌရဓမ္မဝေဒနီယကံဆိုဒီမျက်မှောက်ဘဝအကျိုးပေးတာဥပပိစ္ဆဝေဒနီယကံဆိုဒုတိယဘဝအကျိုးပေးတာအပရာပရိယဝေဒနီယကံတတိယဘဝနိဗ္ဗာန်မရောက်မချင်းကျိုးပေးတဲ့ကံမျိုးအဲ့ဒါကိုပြောတာပေါ့ဗျာအဲတော့ ကာမပစ္စည်းကိုအနန္တပစ္စည်းနည်းနည်းစဉ်းစားကြည့်ဘဝတစ်ခုမှာပရိသန္တိဆိုသုတိဆုံးရှိတယ်အတိတ်ဘဝပိစုဘဝမှာအနာဂတ်ဘဝဒီဘဝတွေမှာရုပ်ဖြစ်စဉ်နာမ်ဖြစ်စဉ်တွေဒါတွေရောနေတာပေါ့ဗျာရုပ်နာမ်တွေဖြစ်ရင်ရုပ်တွေကလည်းဖြစ်နော်ရောနေပေမဲ့လို့ခန္ဓာ၅ပါးရဲ့တတ္တဝါမှာရုပ်အစဉ်နာမ်အစဉ်တွေဟာသူ့တဘာဝသူ့အကြောင်းနဲ့သူဖြစ်လာတာအတိတ်ဘဝတဏှာကုသိုလ်ဒါနကုသိုလ်စေတနာ တစ်ခုဟာအတိတ်ဘဝမှာပဲအဲ့မှာပဲဖြစ်တည်ပြက်ဟုတ်လားနာခန္ဓာဆင်းထဲမှာပါသွားတာလေဒီချိန်ကပြုလုပ်ခဲ့တဲ့အတိတ်ကုသကံအကုသကံအကုသကံနေဟာဘဝတစ်ခုမှာလာပြီးတော့ဒီယုံနာနှစ်ပါးလုံးအကျိုးပေးပေမဲ့လို့ပရိသန်နေဖြစ်တဲ့ကံမစားယုတ်တဘဝဖြစ်ပြီး တဘဝဖြစ်ပြီးချုပ်သွားတယ်နော်ကံမစားယုတ်ကအနန္တတတ္တိမရှိဘူး ပစ္စုပန်ပွားမဲ့ကမ္မဇာယောဂမသေးခင်သုတိစေ16ချက်မတိုင်မင်ဘူးပေါ့ဗျာစော်ပြီးတော့မဖြစ်တော့ဘူးသုတိစိတ်နဲ့တပြိုင်နက်ယင်းဒီစေတစာယုတ်ရသုတိစိတ်နဲ့တပြိုင်နက်ဆက်ချုပ်သွားဥရိစယုတ်ကတော့ကြမ်းနေရပါဘူးဥဇာယုတ်ကတော့တင်ညိုဟလာဥဇာယုတ်ကတော့တင်ញိုင်းမှာဆွေးမြေပြက်စီးသည့်တောင်ဒါတော့ကြမ်းနေတော့နော်ဒါကြောင့်မို့ ဘုန်းကြီးတို့ဒီအတုပါတွေပါတယ်ဆိုရင်ဗမာဘာသုံးလဲဥဇာယုတ်လောကိုတချို့သိညုတ်လိုပါ၍ဒီလိုနော်ဥဇာယုတ်လောကိုမိသိချုံလို့ရတော့ကာမဇာယုတ်စေတဇာယုတ် အာဇာယုတ်တွေကမိသိချုံစရာမလိုဘူးသုတိစေချုပ်ရင်ကာမဇာယုတ်သုတိကာမဇာယုတ်တို့စေတဇာယုတ်တို့အာဇာယုတ်တို့ချုပ်ပါတယ်နော်ကာမဇာယုတ်သုတိစေမချုပ်မိရလည်းမဖြစ်တော့ အချုပ်မိကြရတယ်ဒါမဖြစ်တော့ဘူးဒါကြောင့်သုတိကြကနေမှဘာဖြစ်လဲမျက်စိကမမြင်တာတို့ဘာတို့ဒါမျိုးတွေဖြစ်တော့သွေးဆုပ်တာတို့အဲ့တော့ကမ္မဇာယုတ်တရားတပြေးပြေးချုပ်သွားတယ်ယခုပြစ္ဆုတ်ပံဘဝမှာဖြစ်တဲ့ကမ္မဇာယုတ်ဆင်ဟာနာဂမှာဖြစ်တဲ့ကမ္မဇာယုတ်နဲ့ပထမနာတာပစ္စည်းနဲ့ကြောင်းယုတ်ဆက်လို့မရဘူးဒါကိုပြောချင်တာပေါ့ဗျာအဲ့တော့နောက်တစ်ခုအဒီမှာစေတနာဒီခန္ဓာကိုဖြစ်စေခြင်းဒါလေးကြည့်အောင် အနာဂတ်ဘဝမှာဖြစ်တဲ့ကံမဇောဘယ်သူကြောင့်ဖြစ်တယ်လဲအဲ့ဒီစဉ်းစားနော်အတိတ်ဘဝဖြစ်စေပြစ္ဆုတ်ဘဝဖြစ်စေဟိုးကဘာပေါင်းများစွာက ပြုလုပ်ခဲ့တဲ့ကုသကံကြောင့်ဖြစ်စေပေါ့ဗျာစေနာတစ်ခုကြောင့်ဒီဘဝမှာလာပြီးဖြစ်ကြတာဟုတ်နန္တရားဆိုတဲ့စေတနာနံကတော့နံကတော့ဗာလေယုံနံနှစ်ပါးလုံးကို ဖြစ်စေပါလေဘဝတစ်ခုက ရုပ်တရားအခြားဘဝတစ်ခုကိုရုပ်တရားမဖြစ်စေနိုင်ပါဘူးဘဝတစ်ခုကရုပ်တရားဘဝတစ်ခုကရုပ်တရားကိုနော်ဘဝတစ်ခုမှရုပ်တရားကဘဝတစ်ခုကအနန္တရားကိုလည်းမဖြစ်စေနိုင်ဘူးဒီလိုလည်းမှတ်ထားဘူးတော့ဒီမှာလေးဒါလေးမှတ်ထားမယ်စေနာစကနန္တရားကစေနာနန္တရားနံရုပ်တရားစေနာစကနန္တရားကဘာလဲနန္တရားတိတာယုံနာနှမျိုးလုံးဖြစ်စေတယ် ရုပ်ကောင်းလောင်ဒီစေတနာဖြစ်စေတယ်။မှတ်ထားဝေရဒီမှာဘွားတုကရုပ်တရားခြားဘွားတုကရုပ်တရားမဖြစ်စဉ်ဘွားတုကရုပ်တရားခြားဘွားတုကရဏတရားကိုမဖြစ်စေနိုင်ဘူးဒီလိုမှတော့စေတနာကပဲဒီယုံဏတရားတွေဖြစ်စေတယ်ဒီလိုမှတ်ထားဝင်။ဒီတ attva တွေဖြစ်စဉ်မှာရတဲ့ယုံဏဟာယုတ်ယုတ်ကကမ္မဇာယုတ်ပေါ့ဗျာ။နာကတော့ပရိသန်နေဝိညာဉ်နေပေါ့။နော်ဒီမှာပြောခဲ့ပြီ ပရိသန်နေနာငါပရိသန်နေဘဝတစ်ခုမှရလာပြီဖြစ်လာပြီဆိုရင်ပရိသန်နေစိတ်ဖြစ်မယ်ပရိဒကပါလေပရိသန်နေစိတ်နဲ့တူကာမဇာယုတ်တွေပါလာမယ်အဲ့ဒါပါလဲအတိတ်ဘဝပြုလုပ်ခဲ့တဲ့ကုသကံတွေကြောင့်ကုသကံစေတနာတစ်ခုကြောင့်ဘုန်းကြီးတို့ဒီဘဝမှာဒီပရိသန်နေစိတ်စေတသိက်ကာမဇာယုတ်တွေဖြစ်တာပေါ့ဗျာအဲ့တော့ဒိဗ္ဗကံစားယုံနဲ့ပြစ္ဆုတ်ပံကံဘောက ကမ္မဇာယုတ်ပေါ့နော်အတိတ်ဘဝအခုလိုအရင်ဘဝကမ္မဇာယုတ်နဲ့ဘုန်းကြီးတို့ဒီဘယ်လိုမှဆက်ဆံမရအနန္တရပစ္စည်းနေနဲ့ဘယ်တော့မှဆက်ဆံလို့မရဘူးယုတ်ဖြစ်စဉ်ကပြတ်သွားတယ်ပေါ့ဗျာယုတ်စဉ်ဖြစ်စဉ်များအနန္တရပစ္စည်းမှာပစ္စည်းတရားလည်းစိတ်စိတ်တွေနန္တရားပစ္စုပန်တရားလည်းစိတ်စိတ်တွေနန္တရားပဲနာမ်ပြနန္တရပစ္စည်းအတိတ်ပဲဆိုတာကဝိညာဉ်ဆိုတဲ့နန္တရားမပြတ်ဖြစ်နေတယ်သုတိပြိပရိသန္တိဆိုတဲ့နာမ်ဆင်ဆက် မပြတ်ဖြစ်နေတယ်ပေါ့ရုပ်စင်ကတော့ပြောင်းသွားတယ်ရုပ်စင်ပြောင်းသွားပုံကပေါ့နော်လူဖြစ်မယ်ဆိုလူရုပ်ပေါ့တရိစ္ဆာန်ဖြစ်မယ်တရိစ္ဆာန်ရုပ်နတ်ဖြစ်မယ်ဆိုနတ်ရုပ်ဒီလိုပြောင်းသွားတော့တဘောနဲ့တဘောရုပ်ချင်းကအနန္တအကြောင်းကျိုးနေတာမရဘူးနံဖြစ်စင်မှာတော့နန္တရားဖြစ်စင်မှာတော့ကဘာပေါင်း ထောင်တောင်းများစွာချပြီးအနန္တရပစ္စည်းအနေနဲ့အစမပြကျေစုပြုနိုင်တဲ့ဖြစ်နိုင်တယ်ဒီလိုမှတ်ထားပါဗျာ ပြီးတော့နာနေကကမ္မအကျိုးပေးပုံနဲ့ပတ်သက်ပြီးဆက်ပြောမယ်နော်နာနေကကမ္မဇမားရီကတော့သူတို့ရဲ့တက်တန်းကဘာနဲ့ခြေပြအသက်ရှင်ဘဝဆက်ဆက်နော်ကိုသိနေကြတယ်လူဘဝဉာဏ်လူဘဝဉာဏ်နတ်ဘဝလည်းရောက်သွားတယ်နော်ဥမာဆိုတော့အမေကလူကဗမာပြည်မှာသွားဝင်စားတယ်ဗမာပြည်ကမေကဝင်စားတယ်အများကြီးပဲ တချို့နိုင်ငံရလူတွေကကိုယ်နိုင်ငံကိုယ်နိုင်ငံလူကတခြားနိုင်ငံဝင်စားအမျိုးတွေအများကြီးပေါ့ဒါကြတော့ခွန်ကြီးတို့တရားတွေဘာတွေအထုတ်တယ်အထုတ်လို့ဇန်သမားတွေရသွားပြီဆိုရင်အဲ့ဒီလိုအတိတ်ဘဝတွေဘာတွေပြန်ရှုနိုင်တဲ့ပုံပုံများကြတော့မြင်နိုင်စွမ်းရှိတော့အဲဉာဏ်တဲ့ပုံပုံများကြတော့မြင်ဖို့မလွယ်ပါဘူးတချို့ကြရင်တော့ဇာတိတရညာပေါ့လေမွေကြရတယ်တချို့ပြောနိုင်တာရှိတော့သူဖြစ်ခဲ့တယ်ရတယ် အဲ့တော့ဝိညာဉ်တွေဆက်မပြတ်ဖြစ်နေတာဝိညာဉ်ပယ်သွားသူတို့ဒီဒီခုနကသာတိတရညာရတဲ့ပုဂ္ဂိုလ်ခုနစံပေညာတွေရတဲ့ပုဂ္ဂိုလ်များကြဒါတော့သိတာပေါ့နော်ဒါပေမဲ့လို့ခုနကစိတ်စင်တဲ့နာနေတစ်ဆက်တည်းဖြစ်နေတာပေါ့နော်ဆက်သွယ်ပြီးအကြောင်းကျိုးဆက်ဆက်ဖြစ်နေတဲ့သဘောမျိုးကို မြင်နိုင်တယ်ဒီလိုမှတ်တာအဲတော့အကုသိုလ်ကံလည်း ဒီဒီဘက်ဘဝမှာလည်းကြိုးပိတ်တယ်ဒီလိုမှတ်ထားပေါ့ဗျာအကုသကံများရှိရင်လည်းခုနကုသကံမှာကအတိတ်ဘဝကုသကံနဲ့ဒီဘက်ဘဝမှာကြိုးပိတ်သလိုဒီကိုကအတိတ်ဘဝအကုသကံနဲ့လည်းပါခဲ့တော့အဲဒီကအကုသကအကျိုးဆက်တရားအကျိုးပေးနေမှာပဲအတိတ်ဘဝကကိုကကုသကံနဲ့အများကြီးလုပ်ခဲ့ရင်တော့အကုကုသကံနဲ့အများကြီးကြိုးပေးမှာပေါ့အတိတ်ဘဝကုသကံကအာနေနေစေရင်တော့ အကုသိုလ်ကံတွေအကျိုးပေးမှာပေါ့ဗျာအဲတော့အတိတ်ကုသိုလ်ကုသိုလ်ကံကအကျိုးမပေးမနဲ့ဖုံးနေတဲ့ခါမှာအတိတ်ကုသိုလ်ကံပေါ်လာအောင်ကုသိုလ်ကောင်းမှုတွေထပ်ပြီးလုပ်ပြီးလည်းပဲနာနေကကမ္မနဲ့အကျိုးပေးလို့ရပါအဲတော့အဘိဓမ္မာလေးလာထားလို့ကိုယ့်ရဲ့နာစင်ကဥပတိဝိနဖြစ်ပြနေတယ်ဆိုသိရဒီနာစင်ဆက်နာစင်ကဆက်နေတယ်လို့ပဲပေါ့နော် တုတ္တသဘောသူရှိနေပါဟိုကတကြိုးထဲမှာဒါလေးဖွင့်လိုက်ရင်ဘယ်လိုပဲဖွင့်ဖွင့်လင်းလာတော့နန်းစင်တန်းရလည်းဆက်ဖြစ်နေဘယ်ဘဝလောက်ခဲ့တဲ့ကုသကံပဲဖြစ်ဖြစ်အကုသကံပဲဖြစ်အကျိုးပေးနိုင်လာမယ်နော်ဒီဥပထမကပေါ့ကုသကံကကုသကံကိုဖွင့်မလားအကုသကံဖွင့်မလားဆိုဒါပဲပေါ့ဒီဥပဒကံကကိုပြုလုပ်ထားတဲ့အကြောင်းထောက်ပံ့ဒါအရေးကြီးတာ ဒါတွေကတော့နန္ဒကိနိယကမ္မနဲ့အကျိုးပေးပုံပေါ့ဗျာအခုဘုန်းကြီးတို့ခုနမှတ်စုရမှာပေးတာစေတနာတရားလေးသွားမယ်နော်စေတနာကမ္မအဲ့ဒီသွားကြောင်းစေတနာကမ္မအဲ့မှာစေတနာကမ္မကြတော့ဘုရားကစေတနာတံပြုတ်တကနံဓမ္မနံတံသမုဋ္ဌာနံနိသရူပနံကမ္မပစ္စည်းနာပစ္စယောဒါကြသာဇာတကမ္မ သာဇတာကံပေါ့သာဇတာအဲတော့ကမ္မဆိုတာကဒီနေရာမှာသာဇတာကမ္မပေါ့အဲတော့ထက်ကပြောခဲ့တာကတော့ဗာလဲကုသလကုသလကမ္မဒီဒီမှာကျတော့ဒီမှာကျတော့စေတနာဒီလိုဟောလိုက်တာဟုတ်ဗျအဲတော့ဒီစေတနာသုံးတဲ့ကံတော့ပဋ္ဌာန်းပါဠိတော်မှာ ထောက်ကြည့် ကံမြောက်ပြီးမှကုသိုလ်ဆိုရင်ကုသိုလ်လုပ်ပြီးမှ အကုသိုလ်အကုသိုလ်လုပ်ပြီးမှကံဖြစ်တော့ကာယကံဝစီကံပေါ့ကာယကံဝစီကံကာယကံဝစီကံမြောက်ပြီးတဲ့အတိတ်ကုသိုလ်ကံအကုသိုလ်ကံကိုကံမံလို့ဒီလိုဟောတာနော်သာဇာတကမ္မကျတော့ကမ္မလို့ဘောပဲနဲ့စေတနာလို့ဟောတာ။ဥပမာမြင်သိတဲ့စက္ကုဉ္ဉ္စိတ်ဖြစ်ဖို့အတွက်ဘာဖြစ်ရလဲ အဲသူမြင်သိစိတ်ဖြစ်တာနဲ့ပြိုင်နဲ့စေတသိက်တွေကပါလာစေတသိက်ခုနှလုံးပါစကုဉ္ဉ္စိတ်ဒီမှာဘုန်းကြီးတို့စကုဉ္ဉ္စိတ်ပေါ့ဒီစကုဉ္ဉ္စိတ်ပိစရဝဇာစကုဉ္ဉ္ပိစရဝဇာသောတာဝဉ္ဉ္စိတ်ပေါ့စကုဉ္ဉ္စိတ်ဖြင့်သူနဲ့အတူစေတသိက်တွေကပါတယ်ပေါ့ဗျာနော်ဒီစကုဉ္ဉ္စိတ်သဗ္ဗစေတသာနာစရိခုနှစ်ခုပေါ့မြင်တာနဲ့ပြိုင်နဲ့သူကစိတ်ကပါလုံးမလဲယူပါယုံရဲ့ အာယုံကိုယူခြင်းသဘောပေါ့အာယုံတိတဲ့သဘောပေါ့စိတ်လုံးအာယုံတိကမြပဲစိတ်ကအာယုံတိအောင်လုပ်ပြီးတော့ဖတ်တာဒီအာယုံနဲ့တွေ့ထိပေးလိုက်တယ်တိုက်ဆိုင်ပြီးတယ်ဝေဒနာဒီအာယုံကိုခံစားတာပေါ့ပညာတော့မှတ်သားလိုက်တာပဲဒီအာယုံဒီဘက်ပဲဝါပဲစေရနာကဒီဟာကိုကြည်ပြည့်အောင် တိုက်တွန်းတဲ့သဘောလို့ဆိုတိုက်တွန်းအပ်ပေးတဲ့သဘောဧကဂရာဒီအာယုံမှာပဲ ကပ်ရနေတဲ့သဘောမျိုးပေါ့နော်ဇီဝိတ္တနေတွေကတော့ဒီစိတ်ကလေးတည်တတ်နေအောင်နော်ဥပတ္ထယာမြေတည်တတ်နေအောင်လှုပ်ပေးတဲ့ဇီဝိတ္တနေကလှုပ်ပေါ့မနတိကာရဆိုဒီအာယုံနှလုံးသွင်းပေးတာနော်အဲ့တော့ဒီစိတ်ကတခုစေတသိက်ကခုနှစ်ဒီဒီခုနှစ်ချက်နဲ့အာလိုရှစ်ချက်ပေါ့နော်စိတ်ကတခုစေတသိက်ကခုနှစ်ခုရှစ်ချက်ဒီရှစ်ခုပေါင်းစုံမှစိတ်ကမြင်တယ်ပေါ့ ပရိမာဏီနဲ့ဒီဟာမြင်မြင်စိတ်ကလေးမြင်သိစိတ်တွေကမြင်ရပုံကဘာလဲဆိုဘုန်းကြီးတို့ဒီဟာလေးဝိသီပြန်ကြည့်မယ်တိတဝံဘုံကဆိုလို့တော့ဘုံကိုပိစရာပိစရာဥစ္စာသကုညင် တာမဏေတာဏိရဝုတော်ဇောခုနှစ်ကြိမ်တရားကိုနှစ်ကြိမ်ဒါဝိသီစင်တိုင်းဖြစ်သွားတယ်အဲ့ဒီမြင်သိစိတ်ဖြစ်တဲ့ခိုက်တံတွေမှာသကုညင်စိတ်ဖြစ်တဲ့ခိုက်တံတွေမှာခုနပါလေစေတသိက်ကခုနှလုံးပါတယ်ပေါ့ ဒီခုနှလုံးထဲမှာကြည်လိုက်တော့ကာမပစ္စည်းတိုက်တာစေတနာစေနာတံမြုပ်တကနာဓမ္မတွေစေတနာဆိုတဲ့သာသာတအတူတူကဖြစ်တဲ့စိတ်စေတသိက်ပေါ့နော် စေတနာလို့ဒီလိုဟောလိုက်တယ်စေတနာသူနဲ့တူစေတနာကြီးကမဖြစ်ဘူးဗျာစိတ်စေတနာဆိုစိတ်စေတသိက်ဖြစ်ရင်လည်းစိတ်ဖြစ်တယ်စိတ်ဖြစ်ရင်လည်းစေတသိက်ကဖြစ်တာစေတနာစေတသိက်သဘောတရားပဲ သူနဲ့အတူဖြစ်တဲ့စေတသိက်တွေပေါ့ခုနကဘုန်းကြီးတို့ဒီမြင်သိစိတ်ကြည့်ရင်ဒါစိတ်စေတသိက်တွေပေါ့သကုဉ္ဉ်စိတ်စေတနာခြင်းနဲ့ခုနဉာဏ်နဲ့သူ့ချင်းချင်းတော့ပြန်ရှင်းကိုထောက်ရမရှိဉာဏ်နဲ့စေတသိက်တွေပေါ့အဲ့ဒီအဲ့ဒီလိုကြည့်ရတော့အဲ့ဒီအနေတခုတကဒီစိတ်ကြောင့်ဖြစ်တဲ့နောက်ကရုပ်တရားလည်းပါလာတော့ဗောဗျာအဲ့ဒီလိုမျိုးရုပ်တွေပါရုပ်တွေဆက်ကြည့်ရအဲ့ဒါမျိုးကြည့်ဖို့ရေးကြည့်တော့ဒီ ခုနကဒီစိတ်စေတသိက်တွေကဥပထေပင် အတူဖြစ်ပြီးတူချုပ်ပါဒါကတော့သာဇာတပစ္စည်းသဘောမျိုးဒါကြောင့်မို့သူကဒီမှာသာဇာတကာမအနေနဲ့တောင်းတာကိုဒီစိတ်ကြောင့်ဖြစ်တဲ့ရုပ်ကြတော့ဒီနေရာမှာကြတော့မြင်သိစိတ်ကြမှာကြတော့ပြောလို့မရဘူးပေါ့ဗျာတန်သမုဋ္ဌာဏနေရာရူပနာရဲ့ကြံတဲ့စိတ်တွေမှာနော်ဒီမြင်သိစိတ်ကြောင့်ရုပ်ပြင်မြင်သိစိတ်ကြောင့်ရုပ်ဖြောက်ထွန်းဆောင်မှုဒီဇောတွေနောက်ပိုင်းကြမှာ ဒီကြတဲ့ရုပ်တွေမှာဒါလည်းသူကတော့တာမန်ရုပ်လောက်တော့ဖြစ်နိုင်တော့ဗောဗျာဖြေတယ်မှာတော့လူကြောင့်မျိုးဖြစ်တဲ့ရုပ်တွေဆိုတာစေတစာရုပ်သကုညင်စေကြစေစာယူရမလားရုပ်ကိုဖြစ်စေတာတဲ့ဒီတရားတွေခွဲကြည့်ရမှာပေါ့ဗျာအဲရုပ်ကိုဖြစ်စေတာတရားတွေကြတော့တန်တော်ဒွေပဇောဝိညာဉ်30ဆိုတဲ့မြင်သိစိတ်ကြားသိစိတ်အနံသိစိတ်စားသိစိတ်တွေ့တယ်ဒီရုပ်ဒီစိတ်တွေကရုပ်တရားကိုမဖြစ်စေနိုင်ဘူးဗျ ဒါကြတော့ရုပ်ပိုင်းကိုလေ့လာမှသဘောပေါက်တယ်ပေါ့နော်အဲဒီလိုလေ့လာမထိုင်တော့မလွယ်ဘူးပေါ့အဲဒီတော့ဒီမှာတန်သမုဋ္ဌာဏနိဇာရူပနံဆိုတော့အဲတော့ဘယ်စိတ်တရားဘယ်ယုတ်တရားဖြစ်လဲဘယ်စိတ်တရားယုတ်တရားမဖြစ်စင်တာဒါသိဖို့ရည်ကြည်တာပေါ့နော်အဲတော့တန်သမယုတ်တကနိဇာဓမ္မနံဆိုတဲ့မြင်သိစိတ်နေရာမှာစေတနာခုနကတန်သမုဋ္ဌာဏရူပနံစေတနာ စေတနာနဲ့ရှင်တဲ့တရားကြောင့်ဖြစ်တဲ့ရုပ်လို့ဒီလိုဆိုတာဒါပေမဲ့လို့သက္ကုညင်ခေါ်တဲ့မြင်သိစိတ်နေရာမှာစေတနာယူခဲ့ရင်နာတရားကသက္ကုညင်နဲ့ကြံတဲ့စေတသိက်6လုံးပေါ့ပြီးတော့တန်တမ်းပြုကံနိစ္စဓမ္မဓမ္မနံတန်သမုဋ္ဌာနာနိစ္စရူပနဲ့ရုပ်တရားတွေပေါ့ရုပ်တရားတွေကြတော့ခုနကဒီဒီဟာပေါ့စေတနာဆိုရင်ဟုတ်လားမြင်သိစိတ်အနေနဲ့ကြည့်ရင်စေတနာစေတနာတန်တမ်းပြုကံနိစ္စဓမ္မနံကြတော့ အမြင်သိစိတ်စကုဉ္ဉ်စိတ်စေရနာခြင်းနဲ့စေတခုနှစ်ခုဒီလိုရဒီတန်သမုဋ္ဌာနေသာရူပနာကြတော့ရုပ်မှာအဲ့ဒါကြတော့ရုပ်ကိုဖြစ်စေတတ်တဲ့စိတ်ရုပ်ကိုမဖြစ်စေတာစိတ်တွေသိရတော့ဒိဗဇုံဉ္ဉ်တစ်ဆယ်လိုအရူပဝက်၄ခုတာရုပ်တရားကိုမဖြစ်စေနိုင်ဘူးဒါလေးမှတ်ထားဖို့ပေါ့အဲစကုဉ္ဉ်စိတ်မှာရှိတဲ့စေတနာဆိုတဲ့စေတနာယွင်သာဇာတပြည့်စဒါကစကုဉ္ဉ်စိတ်မှာရှိစေတနာကိုခုနက စေတသာဇာတာကာမပစ္စည်းတန်သမုဋ္ဌာနဲ့ရူပနာဉာဏ်နဲ့ဟလာစေတသိက်တွေယူရတယ်ပေါ့စိတ်စေတသကုဉ္ဉ္စိတ်စေနာခြင်းနဲ့စေတသိက်ခုနှစ်ပါးပေါ့ဒါပြစ္ဆုတ်ပါနောက်ဒီထဲမှာကြတော့တန်သမုဋ္ဌာနဲ့ရရုပ်မဖြစ်စေနိုင်ဒီနေရာကတော့ခုနကမြင်သိစိတ်ကိုနမူတာထားပြီးပြောတာပေါ့ဉာဏ်နဲ့စိတ်တွေကြဒါဖြစ်နိုင်မှာပေါ့ဒီသကုဉ္ဉ္စိတ်ဒွိပိဇဝိတ္တစေ ကြောင့်ရုပ်မဖြစ်ဘူးအရိဝလေးခုကြောင့်ရုပ်မဖြစ်ဘူးဒါလေးမှတ်တော့ဉာဏ်နဲ့စေတနာတွေကရုပ်ဖြစ်စေနိုင်တယ်ဒီလိုမှတ်တော့အဲတော့မြင်သိစိတ်ကြားသိစိတ်နားသိစိတ်ဒီစေတနာမှာတော့စိတ်စိတ်ရှိသည်များတယ်မှာတယ်မှာတော့စိတ်ရှိရှိသည်များတယ်စေတနာကတော့ဒီမြင်သိစိတ်ကြားသိစိတ်မျိုးဉာဏ်နဲ့စိတ်တွေမှာလည်းရှိတော့စိတ်89လုံးမှာစေတနာရှိတော့အဲစေတနာ89ခုပေါ့ဗျာ နော်အဲ့ဒီစေနာ89ခုထဲမှာအကုန်လုံးဖတ်တာတော့ဝေဒနာတင်ညာစေတသိက်ခုနှစ်လုံးကစိတ်အကုန်လုံးရှင်တာစေတနာလည်းစိတ်89ခုရှင်တယ်လို့ဖတ်တာလည်း89ဝေဒနာလည်းဒီလိုပေါ့ဗျာအဲ့တော့မြင်သိစေဖြစ်တဲ့ကစေတနာကိုပစ္စည်းတရားယူရင်ပစ္စုပန်တရားစေတနာနဲ့တပြိုင်တည်းဖြစ်နံတရားယူရပါတယ်ဒီနေရာမှာယုတ်တရားဆိုသူကယုတ်တရားကြောင့် ဒါမှတော့ယူစရာမလိုဘူးပေါ့ဗျာဒီတော့ကြံတဲ့စိတ်တွေကြရင်တော့ယူလို့ရတော့ပေါ့ဟိုမာဟုဝစိတ်၈ခုမာဟုဝစိတ်ဆိုတာက ပရိသန္တိဘဝင်စုတိတရားယုံဆိုတဲ့နေကိစ္စတတ်တယ်ပေါ့မာဟုစိတ်မှာသူကစေတသိက်က33ခုစေတနာကိုပစ္စည်းတရားယူရင်ကြံတဲ့စေတသိက်တွေက32ခုပေါ့ဒါပေါ့အရာတွေကြတော့ပစ္စုပန်တရားဖြစ်သွားတော့ အပရိဒဏိကမှာဒီပရိဒဏိမာဝဲစိတ်ဖြင့်စေရနာကိုပစ္စည်းတရားယူရင် မာဝဲစိတ်နဲ့ဉာဏ်နဲ့စေတသိက်တွေကသာဇာတာကာမပစ္စယတတ္တိဖြင့်ကျေစုပြုတယ်အဲ့ဒီပရိဒဏိစိတ်ခိုက်မာဝဲစိတ်နဲ့အတူဖြစ်တဲ့နေရာတန်သမုဋ္ဌာနာနေရာရူပနံအဲ့ကကြတော့စေစားယုတ်ကိုမယူဘဲနဲ့ဘုန်းကြီးတော်ပါရောကမ္မစားယုတ်ကိုယူပေါ့အဲတကယ်လို့ဒီနေရာမှာကုသိုလ်စေအကုသိုလ်စိတ်ယူမယ်ဆိုရင်တော့ စိတ်များမှာတော့ကုသိုလ်စိတ်အကုသိုလ်စိတ်မှာပါတဲ့စေတနာဒါကိုယူမယ်ဆိုရင်တော့အဲ့ဒါတော့စေစားရုံဖြစ်စေတယ်ပေါ့ကံစားရုံမဖြစ်စေကုသိုလ်စိတ်တွေဖြစ်နေမယ်ကုသိုလ်စိတ်နာတွေဖြစ်မယ်နောက်ကကုသိုလ်စိတ်စေတသိက်တံပြုတ်တရားတွေပြီးတော့စေစားရုံတွေဖြစ်မယ်အကုသိုလ်စေတနာတွေကိုယ်တဏ္ဍမှာဖြစ်နေမယ်ဆိုရင်ဒီတံပြုတ်ကဓမ္မနာကအကုသိုလ်စိတ်နဲ့စေတနာခြင်းနဲ့ဉာဏ်နဲ့တံပြုတ်တရားတွေစေစားရုံတွေဖြစ်မယ် အဲ့လိုသူ့အနေနဲ့သူကိုယ်ကိုပြပြနားလည်ထားမယ်အဲ့ဒါကြမှာဒီပဋ္ဌာန်းပစ္စည်းအဓိပ္ပာယ်ကနားလည်တာပေါ့နော်အဲ့ဒါမျိုးလေးဒီနေရာမှာမှတ်ထားပေါ့ဗျာနောက်တစ်ခုဘုန်းကြီးတို့ဒီကာမပစ္စည်းကိုဆက်လက်လေ့လာမယ်နော်မှတ်ဆက်ချင်းဒါခုနက သာဇာတာကာမပစ္စည်းဟောနော်သာဇာတာကာမပစ္စည်းဟောစေတနာပစ္စုပန်ယုတ်တရားဘယ်လိုအကျိုးပြုလဲစေနာကစေနာပြီးကိုယ်တဏ္ဍမှာဖြစ်နေတော့ဖြစ်နေစေပစ္စုပန်အကျိုးကိုသာ ပေးတယ်ပစ္စည်းတရားကဥပတိပင် ချုပ်သွားရင်ထိုပစ္စည်းတရားအကျိုးကပစ္စုပန်တရားမရှိဘူးနော်ဒီစေတနာလေးကဥပတိပင်ပေါ့နော်နေတော့ကိုယ်တဏ္ဍမှာဖြစ်နေတော့ဖြစ်နေပစ္စုပန်အကျိုးကိုပေးတာပဲ ပစ္စည်းတရားဥပဒေဖြင့်ချုပ်သွားရင်ပစ္စည်းတရားအကျိုးပစ္စုပန်တွေသူကဆိုချင်တာတော့ဒီဒါတွေကခွဲဟောလို့ဟောတာကိုစိတ်နဲ့စေတနာနဲ့ဉာဏ်နဲ့သံပြုတ်တရားဖြင့်အတူတူပါဖြစ်နေတာဒါကိုပြောချင်တာစေနာဖြစ်နေတော့မှာပဲဉာဏ်နဲ့ဒီကုသိုလ်စေတနာတို့ကုသိုလ်စိတ်စေတသိက်တွေတန့်ဖြစ်မှာပဲလေအဲ့ဒါကိုပြောချင်တာနောက်စိတ်တက္ကနာသဘောတစ်ခုဟို ဒီမှာဆိုပါတော့ပရိသန်နေစိတ်ပရိသန်နေစိတ်ပဲကြည့်လိုက်ဥပထေပင်ဆိုပြတ်သွားဒီပရိသန်နေစိတ်နဲ့တူသူရဲ့ပရိသန်နေစိတ်ပါမယ်ကံစားရုပ်တွေပါတယ်ပေါ့သူကအတူတူကဖြစ်ပြီးချုပ်ပါတာပဲနော်ဒီပစ္စဝိညာဉ်တွေကြပုံသိတာပါအဲကုသိုလ်စိတ်စိတ်နာအကုသိုလ်စိတ်စိတ်နာတွေဖြစ်လာတယ်ဒီမှာဇောတွေပဲကြည်ပေါ့ဗျာကုသိုလ်ဇောအကုသိုလ်ဇော ကုသိုလ်ဇောမှာပဲကြည်လိုက်ဗရမဇောပဲကြည်ဥပထေပင်ဆိုချုပ်ပါတာ နောက်ကတဆိတ်ဖြတ်သွားတော့ဒီဒါကြောင့်ဒီစေတနာကသူနဲ့အတူဖြစ်လို့ဥပတိပြခဏငယ်၃ချက်အတွင်းသာကျေစုပြုတယ်ဒါကြောင့်ဒါဇာတာအတူတူကဖြစ်ပြီးကျေစုပြုတာကိုပြောတာနော်နောက်တစ်ခုခြားသွားရင် နောက်ကနော်ဒီဟိုဒါကြတော့အနန္တပစ္စယတတ္တိဖြင့်ကျေစုပြုတာဒီခိုက်တာမှာပဲဇောဗြဟ္မဇောခိုက်တာမှာပဲဗြဟ္မဇောစေတနာ ရမဇောစေတနာနဲ့အတူပါပြန်စိတ်စေတသိက်ဖြစ်မယ်အဲ့အဲ့ဒီမျိုး အတူတူကဖြစ်ပြီးတော့ခြေစုပြုတာအဲ့ဒါပြောတာနော်ဘယ်စိတ်မဆိုဥပတိပင်ဥပခိုက်တာမှာ စေတနာဖြစ်မယ်အဲ့ဒီစေတနာနဲ့အတူဉာဏ်နဲ့စိတ်စေတသိက်တွေဖြစ်မယ်နော်ပြီးတော့စေတစာယုတ်ရုပ်တွေလည်းပါမှာပေါ့အဲ့ဒီအခိုက်တံအတူတူကဖြစ်ပြီးတူတူကချုပ်တဲ့သဘောမျိုးဒါဝသဇာတကမှာ နောက်စိတ်တစ်ခုပြောင်းသွားရင်ဒါကြသာဇာတကာမမဟုတ်တော့ဘူးเนาะအနန္တကတိကသာဇာတကာမအနန္တပစ္စယတတ္တိပင်ကျေစုပြုတာသာဇာတကာမဆိုတာကတော့ဒီဥပတိပင်ဒီခဏငယ်၃ချက်အတွင်းမှာပဲအတူတူကဖြစ်ပြီးကျေစုပြုတဲ့သဘောမျိုးဆိုလိုတာနောက်စိတ်တက္ကနာတကူပြောင်းသွားပြီဆိုရင်เนาะဒါအနန္တတတ္တိပင်ကျေစုပြုတာဒီဒုတိယဇောမှာဒုတိယဇော ဖြစ်တဲ့ခိုက်တမှာပဲဥပတိပင်အတွင်းမှာပဲ သာဇာတကာမတတ္တိဖြင့်ကျေစုပြုတယ်ဒီသဘောလေးကိုပြောချင်တာဒါလေးကနော်ဒီထိပ်ပဲလေးကဒါလေးလည်းမှတ်ထားအောင်အဲတော့သာဇာတကာမတတ္တိဆိုတာကဒီဥပတိပင်သာဇာတကာမတတ္တိဆိုတာစေတနာလေးကိုပြောတာပေါ့နော်သာဇာတစေတနာဒီစေတနာလေးကဥပဥပတိပင်ဒီခဏငယ်၃ချက်အတွင်းမဲ့အတူတူဖြစ်ပြီးကျေစုပြုတာနောက်ဆက်ဖြစ်သွားရင် ကျန်တဲ့အနန္တရပစ္စယတတ္တိဖြင့်ခြေစုပြုတယ်ဒီဒုတိယဇောခိုက်တာမှာဒုတိယဇောအတူဖြစ်တဲ့ဥပထေပင်ခိုက်တာမှာပဲဒီစိတ်စိတ်တည်းအတူတူပြပြခြေစုပြုတယ်ဒီလိုလေးမှတ်ထားမယ်နော်ဒါဆိုရင်အထေပင်လောက်ဆိုပြီးဆုံးသွားပြီနောက်တစ်ခုအပေါ်တင်လိုက်နော်ဒီမှာဒီဟာတွေကတော့ခုနပြောခဲ့ပါပြီဒါတွေကတော့သင်ညုံလေးလာမယ်နော်ပရိသတ်နေ၄မျိုးဆိုတော့ ရိသန်နေမှာအာယိပရိသန်နေဒုက္ခရိအာယိပရိသန်နေဒုက္ခရိအာယိပရိသန်နေဒါပရိသန်နေစိတ်တွေရင်လေးလာတော့မှာပေါ့နော်ဒုဟိပရိသန်နေတိဟိပရိသန်နေဒါတွေအများကြီးပေါ့နော်ဒီဥပက္ခတန်နေတဲ့ကစိတ်မှာကြည်လိုက်ပေါ့နော်အဟိကုသလဝိဘက်အကုသလဝိဘက်တရိษံများကြတော့ဒုက္ခရိအာဟိဝိခတာဟုတန်နေတာအကုသလဝိဘက်နဲ့ဒါဒုက္ခရိအာဟိပဲအပေလေးပုံသားတွေကဒုက္ခရိအာဟိပရိသန်နေနေ ဒုက္ခရိအာယပရိတဏီဆိုတချို့အတူတာနတ်တူတာပေါ့နတ်အသေးစားအညံစားလေးတွေဒါမျိုးလေးတော့ဒါဒုက္ခရိအာယနဲ့ပရိတဏီနေတယ်နောက်ဒုဟိပရိတဏီတိဟိပရိတဏီညံမပါတဲ့ပရိတဏီပေါ့ပရိတဏီတီကြရတဲ့သူကညံမပါပရိတဏီတီကြရညံပါတော့ညံမပါတဲ့ပရိသဏီဆိုတိဟိပရိသဏီပေါ့ညံပါတဲ့ပရိသဏီတွေ့တိဟိပရိသဏီတခါ ဒီပဋိဟိတ်တို့ဒွေဟိတ်တို့ပရိသတ်တွေမှာထပ်ခွဲပြန်တယ်ပေါ့နော်ဩကထာဩမကညံပါတဲ့ဒီဟိတ်ပရိသတ်တွေမှာဘုန်းကြီးဒါသင်းညို့တိုင်းပြောတာနော်သင်းညို့တိုင်းမှာနည်းနည်းအာယုံပြုတာမာကုသိုလ်စီ၈ပါးကြည်လိုက်ပါဗျာမာကုသိုလ်၈ပါးအခုဘုန်းကြီးတရားဟောနေတယ်ခုတရားနာယူနေတယ်ဒါဒါကုသိုလ်ပဲဒီကုသိုလ်မှာဘုန်းကြီးတို့ကဉာဏ်လေးနဲ့ထည့်ပြီးတော့ သင်္นานတွေသင်္นานသားတွေအသိဉာဏ်တွေဖြစ်ပါစေဒီအသိဉာဏ်တွေဖြစ်အောင်ဟောပေးနာတဲ့ပုဂ္ဂိုလ်လေ့လာတဲ့ပုဂ္ဂိုလ်လည်းအသိဉာဏ်ရှိအောင်လာယူရတယ်အဲ့ဒါကြဉာဏ်ပါတဲ့ကုသိုလ်မျိုးဖြစ်သွားတော့ဒါကိုဉာဏ်ပါတဲ့ကုသိုလ်မျိုးကြတော့တေကုသိုလ်ပေါ့ဒီကားတွေလုံးဝမတဲ့တင်နေဘာသိဉာဏ်မှမရလိုက်ဘူးဘုန်းကြီးလည်းဟောတာဟောလိုက်ရတယ်ဘာသိဉာဏ်မှဖြစ်အောင်မဟောဘူးဆိုရင်တော့ဒီမှဒီကုသိုလ်မဖြစ်တော့ဘူးဗျာတွေးကုသိုလ်ဖြစ်သွားတယ်ဒါမျိုးမှတ်ထား ဒါနဲ့ဒီတိဟိညံပါတဲ့တိဟိကုသိုလ်မှာတခါထပ်ခွဲတယ်ဒါလေးတွေကတော့ဘုန်းကြီးတို့ရေးကြည့်လို့ထပ်တာပြောတာပါဩက္ခရကုသိုလ်ဩမကကုသိုလ်ထပ်ခွဲရပြန်ပါတယ်ဩက္ခရကုသိုလ်ဆိုတာဘာလဲဆိုတော့ဒီကုသိုလ်လုပ်နေတဲ့ခါမှာညံပါတဲ့ကုသိုလ်လုပ်နေတဲ့ခါမှာလုပ်နေတဲ့ရှေ့မှာပဲနောက်မှာပဲလုပ်နေတဲ့ချိန်မှာပဲဖြစ်ဖြစ်အာလောဘအာဒေါသအာမောဟ ဒါမျိုးတွေဖြစ်ကုန်တနည်းအားဖြင့်ကုသိုလ်တွေခြံရမ်းနေရမယ်လုံနေတဲ့ခိုင်တာမို့ရှင်းတော့လုံနေတဲ့ခိုင်တာမို့ရှေ့ရောနောက်ရောကုသိုလ်တွေပါနေရမယ်ဒါဆိုရင်တော့တိဟိဥက္ကဋ္ဌကုသိုလ်ဖြစ်နေလုံနေတဲ့ခိုင်တာမှာအကုသိုလ်တွေရောထွေပြီးလောဘတွေပါဒေါသတွေပါမောဟတွေပါနေမယ်ဆိုရင်တော့ဒါကတော့တိဩမကကုသိုလ်ဖြစ်သွား ဥမာပုံရတရားဝင်တော့ဟိုလူပုဂ္ဂဒီလူပုဂ္ဂဟိုလူပြပြောဒီလူပြပြတာအာဒေါသတွေပါနေတယ်နော်လူချင်းမှုတခုတည်းကမျောလင့်ပြီးလုံနေလောဘတွေပါနေတယ်မာနတာနေပါနေမယ်ဆိုရင်ဒီကုသိုလ်ဟာဘာဖြစ်သွားလဲရှင်းမြင်တဲ့ကုသိုလ်မဟုတ်တော့တိဟိဩမကကုသိုလ်ဖြစ်သွားအကုသိုလ်တွေခြံရမ်းနေတယ်ဒါကြောင့်မို့ဒီကုသိုလ်လုပ်တဲ့ကဒါသတိထားရတယ်နော်ကိုက ဘာကုသိုလ်ပဲလုပ်လို့ဒါနကုသိုလ်လုပ်လို့သီလကုသိုလ်လုပ်လို့ဓမ္မသင်္ကန်းတွေပဲလုပ်လို့တရားနာတာပဲဖြစ်ဖြစ်ကုသိုလ်ဖြစ်အောင်နာရတယ်ကုသိုလ်ဖြစ်အောင်ဟောရတယ်အလူတန်းလုပ်တဲ့ခါကျဒီတိုင်းပဲကြီးကျယ်ဖို့အများထင်ကြီးဖို့ရေးမကြည့်ဘူးကိုလောက်တာလေးကုသိုလ်တွေဖြစ်နေဖို့ရေးကြည့်တယ်အကုသိုလ်တွေဖြစ်ကြပြီဆိုဒီကုသိုလ်ကဘာဖြစ်တာညာတော့ပါပါရဲ့ဟုတ်လားဒါပေမဲ့လို့အကုသိုလ်တွေကရှင်းတော့ဝိုင်းရနေတယ်ဆိုရင်တော့ဒီအောမက ကုသိုလ်ဖြစ်သွားဒါဆိုရင်တော့တိတ်မကောင်းဘူးပေါ့ဗျာဟောညံမပါတဲ့ကုသိုလ်ညံပါတဲ့ကုသိုလ်မှာလည်းဩက္ကဋကုသိုလ်ဩမကကုသိုလ်ထပ်ခွဲတယ်နော်ဩက္ကဋကုသိုလ်ဆိုတော့ညာတော့မပါဘူးဒါပေမဲ့လို့ तू ကအလောဘအတောတမောဟအကုသိုလ်မဖြစ်လောက်တယ်ကိုယ့်အေးချမ်းချမ်းပေါ့ကိုယ်ခြေနဲ့လက်နဲ့လောက်တာဟုတ်ပေါ့နော် တချို့ကြသိအရာကျယ်လုံးတဲ့ခါကျဟိုပြဿနာတက်ဒီပြဿနာတက်ဒါမျိုးတွေတက်တယ်နိုင်ဝင်ပဲလို့อ่ะမနိုင်ဝင်ထမ်းလို့မရဘူးနော်မနိုင်မနှင်းနေသီလကုသိုလ်လောက်တယ်ဘာဝနာကုသိုလ်လောက်တယ်ဟောနာဘာဝနာကုသိုလ်ဒီတော့မနိုင်မနှင်းနေဒေါသတွေလောဘတွေဖြစ်ပြီးတော့တရားထုတ်တာမျိုးဒါကြလည်းမကောင်းဘူးဗျနော်အဲကြောင့်ဩမကကုသိုလ်ဖြစ်သွားတယ်နော်အကုသိုလ်မဖြစ်ဖို့ရည်ကြဥမာဒေါသတွေနဲ့ကြိတ်မိတ်ပြီးတော့ ရှုမှတာမျိုးလောဘတွေတခုတည်းမျောလင်းချက်ထားပြီးဟောဘယ်လောက်တော့အထုတ်လိုက်တာဘာရပြီဆိုတာဒါမျိုးကြီးနဲ့ကြိတ်မိတ်ကြိတ်မိတ်ပြီးတော့ဒီနာရီပြည်သွားဒီလောက်ပြည်သွားဒီလိုဖြစ်ပြီးဒီလိုအဲ့ဒီလိုမဟုတ်ဘူးနော်အဲ့တော့ဉာဏ်ပါဖို့လဲလိုသလိုလုံနေတဲ့ခိုက်တံမှာလဲပါလဲအကုသိုလ်မဖြစ်ဖို့အရေးကြီးတယ်ကုသိုလ်ဖြစ်ဖို့အရေးကြီးတယ် နော်စိတ်ကအေးချမ်းနေမှမေတ္တာတတ်တွေပါမှကရုဏာတတ်တွေပါမှမဘုန်းကြီးတို့သင်္นานတွေသင်ပေးနေမေတ္တာတတ်တွေပါကရုဏာတတ်တွေပါဝိရိဒတတ်တွေပါပြီးသင်ပေးနေဒါဥက္ကဋ္ဌကုသိုလ်ပေါ့ဗျာဉာဏ်လေးနဲ့ရှင်းသင်ပေးရင်ဒီဥက္ကဋ္ဌကုသိုလ်ဖြစ်တာပဲအဲသင်နေတဲ့ကဟိုလူပုဂ္ဂဒီလူပုဂ္ဂကိုကလည်းသင်ယူပြီးတော့ဟိုလူပုဂ္ဂဒီလူပုဂ္ဂဒါမျိုးလည်းမကောင်းဘူးခုနတရားထိုင်တဲ့ကလည်းဒီတိုင်းပဲနော် ဉာဏ်ပါတော့ကုသိုလ်နဲ့တော့လောက်ပါရဲ့ဗာလေဟိုနာလိုချင်မှုတွေဟိုနာအတင်းကြီးကိုကြိတ်မိတ်ပြီးဒေါသတွေကြီးနဲ့ရှုမှတ်နေတာတွေလောဘနဲ့ရှုမှတ်နေတာတွေဒါကြောင့်မို့ခွန်ကြီးတို့ဒီတရားရှုမှတ်တဲ့ပိုင်းမှာဆိုရင်တုတ်လေးတုတ်ထောက်ပြီးခဏခဏပြောခဲ့ဘူးပါတယ်လောဘဆုံးမထွက်စေနဲ့ဒေါသဆုံးမထွက်စေနဲ့တော်တော်များများသိတာမေစိမပရိပရာဒန်းစဉ်ဆိုရင်ခွန်ကြီးတို့ကဘာပဲသိလဲဆိုတော့ ဓမ္မစကြာတုတ်ထောက်ပြီးတော့ဟုတ်လားပြောအောင်နေနဲ့မနေနဲ့ပြောအောင်နဲ့နေပြီးတော့နေနေနေလည်းပဲဒါဟာအတ္တကိလေသာလမ်းစဉ်ဒီရဆုံးကုန်လည်းမထွက်စင်းနဲ့ပြင်းပြထန်တာခက်ခက်ခက်ပင်ပန်းမှဒါမျိုးလည်းမကျင့်ရဘူးဒါဆိုလည်းနော်ခုနအပြောအောင်နေနေကာမတုခဏိကလူကကာမတုခဏိကလူယောကလမ်းစဉ်ပေါ့နော် အဲခက်ခဲပင်ပမစိတ်ပင်ပကိုယ်ပင်ပခံခြင်းအတ္တကိလမတလမ်းစဉ်ဒီဆုံးတစ်ဖက်ကိုမလွတ်စင်အဆုံးတစ်ဖက်ကိုမထွက်စေပဲနဲ့မစ္စည်းမလမ်းပရိပရာလမ်းစဉ်မဂ္ဂရှိပါလမ်းစဉ်နိုင်ရင်ကျင့်ရမယ်ဒီလိုပြောတော့နောက်တစ်ခုကဘုရားဗာမိတ်ပါလေတုတ်တုတ်မှာကျတော့ဟုတ်လားတရားပဲအထုတ်တော့ဘာပဲလားအထုတ်အထုတ်ပုံဒါဒီဟာလေးလည်းမှတ်ထားပေါ့မစ္စည်းမပရိပရာလမ်းစဉ်ဆိုတာလောဘဆုံးမပါစေမထွက်စေနဲ့ဒေါသဆုံးမထွက်စေနဲ့တရားဟောတယ်တရားပြတယ်ဒီတိုင်း လိုချင်မှုတစ်ခုတရားနဲ့သင်တာမျိုးခေါ်တာမျိုးမဖြစ်ရဘူးတခုတရားကိုပုတ်ခတ်တာမျိုးဝေဖန်တာမျိုးပြစ်တင်တာမျိုးဝေဖန်သုံးသပ်ပြလို့တော့ရတာပေါ့သူ့ကိုထိခိုက်နေတာလို့သဘောမျိုးနဲ့တိုက်ခိုက်တာမျိုးပါညာဒါမျိုးလောက်ကောင်းဘူးပေါ့ပြီးတော့လောဘဆုံးထွက်တိုင်းဒေါသဆုံးထွက်တိုင်းဒါမကောင်းတော့ဘာကုသိုလ်ပဲလုပ်တော့ပေါ့တရားမှတ်တဲ့ခါမှာပို့ဆိုးတယ်တရားမှတ်တဲ့ကလောဘကြီးနဲ့အတင်းကြီးကိုလှုပ်တာမျိုး ဒေါသကြီးနဲ့တင်းကြိတ်မိတ်လောက်တာမျိုးဒါမျိုးမဖြစ်အောင်နော်မဂ္ဂချပန်လမ်းစဉ်နဲ့ညီနော်မဂ္ဂချပန်လမ်းစဉ်ကြတော့ကြည်လိုက်ပေါ့နော်တတိသမารိပညာလောဘဒေါသမပါဘူးနော်တတိသမารိသမารိပရမတော့သီလမဂ္ဂင်ပြည့်စုံလို့ဒုတိယသမารိမဂ္ဂင်အောင်ပြည့်စုံလို့သမารိမဂ္ဂင်ဆိုတတိသမารိဝိရိယပေါ့နော်ပညာမဂ္ဂင်ကြည်လိုက်ပညာနဲ့နမသင်္ကပ္ပဝိတက်ပဲ အကုသိုလ်တစ်ခုမှမပါဘူးအဲ့ဒီလမ်းစဉ်နဲ့ကျင့်တာဖို့ရည်ကြည်တယ်ဒါလေးကိုပြောချင်လို့ပါဒါလေးတဲ့ထပ်ထပ်ဒါသင်ညိုသင်ပြီးသားပဲနော်သင်ညိုသင်ပြီးသားတွေထပ်ပြောတယ်ဒီနေ့ဟောပြောဆုံးမှတော့ဒီလောက်ပဲသင်ကြအောင်နော်ဒီနေ့သင်ပြပေးတယ်ကမ္မပစ္စည်းကိုဈာနာကြသဖြင့်ဈာနာကြတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသည်မညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ ဇေယတော်ဖျားပေးရစနဲ့ပြည့်စုံရပါလို့ရှင်ဖျားသာဓုသာဓု